ဒီနေ့2021ခုနှစ်ဖေဖော်ဝါရီလ14ရက်တနင်္ဂနွေနေ့ဆမ်လာဆိုဘေးရီယာမှာရှိတဲ့ထေရဝါဒဓမ္မကမ္မထာလန်ဆန်ပိုင်း102ဓမ္မနုပဒနာပိုင်းပေါ့ဗျာဓမ္မနုပဒနာသဘောတရားရေးအပိုင်းသင်ပေးနေတယ်ဒီနေ့တော့မေဃသစ္စာဓမ္မနုပဒနာပိုင်းမှာသစ္စာ၄ပါးသစ္စာ၄ပါးလည်းနောက်ဆုံးသစ္စာရောက်ပါတယ်ဒီနေ့တော့ ဆုံးသတ်နိုင်ဖို့ဆုံးသတ်အောင်ပြောပါမယ်မဂ္ဂသစ္စာတွေမှာလည်းဘုန်းကြီးတို့မဂ္ဂင်၈ပါးရှိတော့တမ္မာဒိဋ္ဌိတမ္မာသင်္ကပ္ပပြီးသွားပြီတမ္မာဝါစာတမ္ကမန္တတမ္မာအာဇီဝသီလမဂ္ဂင်သုံးပါးလည်းပြီးသွားပြီနော်တမ္မာတမာရိမဂ္ဂင်ပြီးတော့တမ္မာတတိပေါ့နော်တမ္မာတတိမဂ္ဂင်အဲဒီကိုသွားအောင် တမာတတိမဂ္ဂင်နဲ့ပတ်သက်မနေရဘုန်းကြီးတို့ဘာပြောခဲ့လဲဆိုတော့တတိပ္ပံ၄ပါးပေါ်မှာတတိထိုင်ပေါ့နော်ကာယကိုယ်မှာတတိထားတာတို့စိတ်ပေါ်ဝေဒနာပေါ်မှာတတိထားတာတို့စိတ်ပေါ်မှာတတိထားတာတို့သဘောတရားလေးပေါ်မှာတတိထားတာတို့အဲလိုတတိပ္ပံ၄မျိုးရှိတယ်နေရာတော့ကာနုပါဒနာတတိပ္ပံ နော်အောက်ကလည်းဘုန်းကြီးတို့စောစောကသင်ခဲ့တာအများကြီးဖြစ်နေတော့ဒီမှာတော့ပြန်ပြီးတော့အချင်းချုပ်ပြောရုံပါပဲနေဝေနာနုပဒနာတိပြံဝေနာနုပဒနာဝေနာနုပဒနာတိပြံဝေနာ၉မျိုးအောက်ပိုင်းကဘုန်းကြီးတို့သင်ခဲ့ပြီးပါတယ်ဝေနာ၉မျိုးမှာမူရင်းကတော့ခန္ဓာကိုယ်ရာ ဒီခါလေးလေးဆင်းရဲတွေခံစားနေရင်ဒါဒုက္ခဝင်တာခါလေးရလေချမ်းချမ်းသာသာလေးခံစားနေဒါဒုက္ခဝင်တာဆင်းရဲဝင်တာခံစားရကိုယ်နဲ့ခံစားတာရှိတယ်စိတ်နဲ့ခံစားတာရှိတယ်ချမ်းသာတာလည်းဒီတိုင်းပဲကိုယ်နဲ့ခံစားတာရှိတယ်စိတ်နဲ့ခံစားတာရှိတယ်အဲဒါမျိုးဥပေက္ခဝေနာဒါလေးချမ်းသာတယ်မဟုတ်ဆင်းရဲတာလည်းမဟုတ်သူကတာမန်ခံစားမှုမျိုးပဲ အဲ့ဒါတွေဒီဝေဒနာတော့သိခက်တော့ဗောနော်ဝင်တို့ဇံပိုင်းဆိုသရုတ်တဇံတော့ညံပိုင်းဆိုသင်္ခါရုပ္ပကညံမှထင်ထင်ရှားသေးတယ်အဲ့ဒီမူရင်းဝေဒနာ၃ပါးကိုမှတ်ထားမယ်အဲ့ဒီဝေဒနာ၃ပါးပေါ်မှာဖရာဘာထောက်ခွဲလိုက်လဲဆိုတော့ဒုက္ခဝေဒနာကောင်းမှုခံစားတဲ့နေရာမှာတာမိတာဒုက္ခဝေဒနာပါဠိလိုပြောလို့ဣရာမိတာဒုက္ခဝေဒနာ သာမိတဒုက္ခဝေနာဆိုအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးခံစားပြီးကျင့်နဲ့နှစ်သက်နေတာပြောတာအစင်အာယုံအတန်အာယုံအနံ့အာယုံစားစရာအာယုံအတွေ့အထိအာယုံအစာရည်စင်အာယုံအတန်အာယုံအစာရည်ဒီအာယုံ၅ပါးပေါ်မှာနှစ်သက်သဘောကြခံစားပြီးနှစ်သက်သဘောကြတယ်ကောင်းတာလေးတွေခံစားနှစ်သက်သဘောကြရင်ဒါကဒုက္ခဝေဒါကတာမိတဒုက္ခဝေနာ အာယုံ၅ပါးကနဲ့အာယုံ၅ပါးနဲ့မပတ်သက်ဘူးအဓိကတော့တရားအထုတ်နေတာပါတရားအထုတ်နေတဲ့ခါကျရင်ဒုက္ခဝိနာကြောဒုက္ခဝိနာရောက်သွားတယ်ဒီအောင်၅ပါးလွတ်ပြီးတော့ချမ်းသာနေတာလွတ်မြောက်ပြီးချမ်းသာနိုင်ဒါနိရာမိတာဒုက္ခဝိနာလို့ခေါ်တယ်ဒုက္ခဝိနာတာမိတာဒုက္ခဝိနာဟိုအာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ဒီအောင်ဒီဖြစ်စီဆုံးရှုံးသွားတာလို့ကိုယ်မှာယောဂဝိနာဖြစ်နေတာလို့ ဒါမျိုးတွေပေါ့ဗျာအဲဒီအာယုံ၅ပါးနဲ့ပတ်သက်ပြီးတော့ဆင်းရဲဒုက္ခဝိနာခံစားနေတာမိတာဒုက္ခဝိနာအာယုံ၅ပါးမဟုတ်ဘူးဒီဆင်းရဲဒုက္ခဝိနာလွတ်ပြီးတော့ဒုက္ခဖြစ်နေရှိသေးတယ်တရားတော်ရင်လည်းခန္ဓာကိုယ်ရပြလာတယ်အဲဒီအာယုံ၅ပါးနဲ့မပတ်သက်ဘူးယောဂဝိနာပုံစံမျိုးတွေပြတယ်မျိုးစုံပေါ့လေပြတဲ့ခါကြီးမှာလည်းကိုယ်ဆင်းရဲဆင်းရဲဒုက္ခဝိနာတွေခံစားပါတယ်ဥပိ္ပခဝိနာလည်းဒီတိုင်းပဲ သာမိတဥပဝေခဝိနာနိဒာမိတဥပခဝိနာနှမျိုးခွဲတာသာမိတဒုက္ခဝိနာဥပခဝိနာတို့အာယုံ၅ပါးကာမဂုဏ်တရားနဲ့ပတ်သက်ပြီးတော့ချမ်းသာမှုဆင်းရဲတော့ဒီအာယုံ၅ပါးနဲ့ပတ်သက်တဲ့တိမ်မွေ့တဲ့ခံစားမှုပေါ့ဗျာချမ်းသာမှုဆင်းရဲတာလည်းမဟုတ်ဒါမျိုးလည်းတွေ့တော့မယ်ဒီအာယုံ၅ပါးလွတ်ပြီးတော့ဥပခဝိနာခံစားမှုလည်းရှိတယ်အလုံး၉မျိုးပေါ့နော်ချုပ်ပြောရင်တော့ ဘုန်းကြီးတို့သိထားပါဒုက္ခဝိနာဒုက္ခဝိနာဥပ္ပခဝိနာသမဂ္ဂဇာတော့အများစုတွေ့တာတော့ဒုက္ခဝိနာပါပဲခန္ဓာရဲ့ညင်ညင်တက်တက်ခါတိုင်းတော့ဘုန်းကြီးတို့ဣရိယာပုတ်တွေကပြောင်းလဲပြောင်းလဲပြည့်နေတော့သိမသိတာဘူးဗျဣရိယာပုတ်မပြောင်းမလဲနဲ့ညင်ညင်တက်တက်လေးထိုင်ကြည့်ပါဟိုဟိုဟာနာဒီဟာနာဟိုဟာအောင်ဒီဟာအောင်နဲ့ဆုံးနေအောင်ဖြစ်ဒါကြောင့်မို့ဒုက္ခဝေနာကြတော့လူတိုင်းသိ လူကြီးလည်းသိတယ်ခလေးလည်းသိတယ်ဒိဋ္ဌာန်လည်းသိတယ်တရားမရှိတဲ့တာမန်ပုဂ္ဂိုလ်တွေကိုလည်းပုဂ္ဂိုလ်တွေလည်းသိတာပဲထို့ကောင်ဒါပေမဲ့တရားမရှိတဲ့ပုဂ္ဂိုလ်တွေတာမန်ပုဂ္ဂိုလ်တွေသိတာကြတော့ငါးနဲ့တွဲပြီးငါးနဲ့ရောပြီးသိတယ်ငါဆင်းရဲနေတယ်ခံစားရလဲငါခံစားနေတယ်ဒီလိုငါနဲ့တွဲရောသိတယ်တရားရှိတဲ့ပုဂ္ဂိုလ်ကြတော့ဝိပဿနာဉာဏ်ဖြစ်လာတဲ့အခါကျတော့ နာရတိတခြားသိနေတာတခြားခံစားနေတာတခြားနားနေတဲ့သဘောလေးရုပ်တရားလေးပေါ့သိနေတဲ့သဘောကစိတ်ပေါ့ခံစားနေတဲ့သဘောဝေဒနာပေါ့နာရလေးကိုမှတ်သားနေတာအဲ့ဒီမှတ်သားတော့ဒါတခြားပေါ့ဒီနာရလေးပေါ်မှာစိတ်ကရောက်တော့ကြောင်းကြစိုက်ပေးနေတာဒါတခြားအဲ့လိုကိုယ်ကိုပြပြသိလာအဲ့ဒီတည်းမှာငါမပါဘူးသူမပါဘူးယောက်ျားမိန်းမမပါဘူး နော်နားနားနေတဲ့သဘောလေးရုပ်တရားလေးပဲခံစားနေတဲ့သဘောလေးကဝေဒနာသဘောပဲသိနေတဲ့သဘောစိတ်သဘောပဲမှတ်သားနေတဲ့တင်ညာသဘောပဲကြောင်းကြစိတ်တဲ့နန္ဒီစိတ်တဲ့သဘောလေးကတော့သင်္ခါရတဲ့အဲ့လိုရှင်းရှင်းလင်းလင်းပြပြသားသားမြင်ပါတယ်အဲ့လိုရှင်းရှင်းလင်းလင်းပြပြသားသားမြင်သလိုဒီခံစားနေတဲ့နာကျင်မှုကြိုက်ခဲမှုပေါ့လေ တိမမမတောင်းဒါတွေလည်းကြည်နေပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒါတွေလည်းမြင်တယ်နော်ကိုဖြစ်ခြင်းလို့မဖြစ်ဘဲနဲ့အကြောင်းတိုက်ဆိုင်လာလို့ဖြစ်တဲ့တရားတွေပဲအနတ္တသောဉာဏ်နဲ့မြင်လာဒါတရားထုတ်တဲ့ပုဂ္ဂိုလ်တရားအမထုတ်တဲ့ပုဂ္ဂိုလ်များကြသူကဘာဖြစ်လဲဒီလိုဒုက္ခဝင်တာတွေခံစားပြီးဆိုတော့ဣရိယာပုတ်တွေပြောင်းလဲပြောင်းလဲပြီးခဏနာပြောင်းလဲနေရခုဘုန်းကြီးတို့တရားအထုတ်တာမို့တော့လေဟုတ်လားအခုခါဆန်လိုက်ဂုံလိုက် ဒီလိုလုံနေခါအောင်နည်းနည်းရိုးကြသွားပြန်မှတ်လိုက်ခါနာတယ်ဘုန်းကြီးတို့ဆိုပုံဆိုတော့ကရဏခါကိုမှတ်မှတ်ပေးနေအဲ့ဒါမှသူကတက်တာလားဘုလို့ဆိုမရပါဘူးခံရတာဣရိယာပုတ်တွေပြောင်းလဲပြောင်းလဲပြီးတော့ဒီဒုက္ခဝိနာတက်တာအောင်လုပ်ခဏခဏပြောင်းနေရတော့အဲတော့ဒုက္ခဝိနာသဘောသိချင်ရင်ဣရိယာပုတ်မပြောင်းမနဲ့ထားရင်ဖြစ်ဖြစ်ယောဂဝိနာဖြစ်ရင်ဖြစ်ဖြစ်သိသိတာထင်ရှားတယ် အဲတရားမရှုတတ်သေးရင်လားဒီမှာဘာဖြစ်တာလဲငါနဲ့ရောအတိတော့နော်ရောအတိတော့ပိုးနာတော့ရှုတတ်အောင်တော့အောင်နော်ဒုက္ခဝနာရှုရင်လည်းယောဂဝနာရှုတဲ့အခါမှာရှုရင်းနဲ့လည်းပဲဒီကမ္မထဆရာဘာနဲ့ဆွေးနွေးရတယ်ဆွေးနွေးလိုက်ရှုလိုက်ဆွေးနွေးလိုက်ရှုလိုက်အဲ့လိုလုပ်ရတယ်အဲအဲ့လိုဆွေးနွေးရှုရင်းနဲ့ဆိုဒုက္ခဝနာသိခံနိုင်တော့ဗျာသိခံပြီးရှုမှန်းတယ်ရှုမှန်းရှုမှန်းနဲ့သိခံနိုင်လာပြီဆိုရင်ဘာဖြစ်လာလဲဆိုတော့ ဖြည်းဖြည်းဖြည်းဖြည်းနဲ့တမာရီအားကောင်းလာပြီးတော့တမာရီနဲ့လွှမ်းမိုးကြော်လွှားသွားဒါကြောင့်ဘုရားကဒုက္ခဝေနာဆိုရင်တန်ရုပ်ထဲမှာပေါ့ဗျာတတပတုံမှာဒါအောက်တုံးကပြောခဲ့ပါတယ်ဒုက္ခဝေနာဆိုခံခက်တဲ့သဘောမြညောင်များစူးနေတယ်လို့ခံခက်တဲ့သဘောတောင်မှာဒီခံခက်တဲ့သဘောခဏပဲပြောင်းလဲသွားချမ်းသာသွားမှာပဲဒီလိုလေးစဉ်းစားပြီးမှနောက်တစ်ခုဒုက္ခဝေဒနာ ဒုက္ခဝေနာကြဒုက္ခသဘောမြင်အောင်မှဘယ်လိုမှမလဲဆိုသူဒုက္ခခံစားနေသူသဖြင့်ဥရပြညာရှေ့ပိုင်းတော့မှဒုက္ခဝေနာကြောသွားတော့ဟိုတသိမ့်သိမ့်တငိမ့်ငိမ့်နဲ့အင်မတန်မှတ်လို့ကောင်းစိတ်ကလည်းချမ်းသာကိုယ်ကလည်းချမ်းသာဒါမျိုးတွေဖြစ်တာအဲ့ဒီနေရာမကြောတာဘူးဘာဖြစ်လို့လဲဆိုနှစ်သက်နေတာနှစ်သက်နေဟုတ်လားตายရင်ตายရတယ်အေးဆေးအေးဆေးရတယ်ဒီလိုမှတ်နေရင်တော့သူကကြော်ခဲတယ် အဓိကဒီตายရတဲ့စိတ်ငြိမ်းချမ်းတဲ့စိတ်အေးချမ်းတဲ့စိတ်လေးကိုပေါ်ပြီးပြောင်းဖြစ်ပြီးပြဒီလိုမြောင်မှာစိတ်ငြိမ်းတယ်ငြိမ်းတယ်ငြိမ်းတယ်အေးရင်လည်းအေးတယ်အေးတယ်ဒီလိုလေးမမအောင်ဒါလေးကိုပေါ်ပြီးပြောင်းဖြစ်ပြီးဖြစ်မြင်အောင်မှာအဲ့လိုမြင်သွားရင်တော့ဒီตายရတဲ့ငြိမ်းချမ်းတဲ့အေးချမ်းတာလည်းအများအားဖြစ်နေတာမဟုတ်ပဲပေါ်ပြီးပြောင်းဖြစ်ပြီးဖြစ်သွားတဲ့သဘောတရားတစ်ခုပဲဆင်းရဲဖြစ်မြန်သွားဒါ တကယ်ချမ်းသာနေရမဟုတ်ပဲအပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်နေဆင်းရဲခြင်းတစ်မျိုးပဲလို့ဉာဏ်နဲ့မြင်ကြော်သွားတယ်ဗျာအဲ့ဒါညာနဲ့မရှုတတ်သေးတော့မကြော်ဘူး။အေးချမ်းလေအေးချမ်းလေအေးချမ်းလေကိုပေါ့ရင်လည်းပေါ့တယ်ပေါ့ဆေးချမ်းဒီလိုလေးမှတ်နေခုနကမြဲတဲ့မမြဲတဲ့တော့မမြင်ရရင်မကြော်ဘူးဗျ။အဲ့ဒါမှတ်တော့ဒုက္ခဝနာကြဒုက္ခမြောင်မှတ်ဒီလိုမှတ်တာရှုပေါ့ ဥပိ္ပခဝေနာကြတော့ဘုရားကဓရဘတုံမှာကြအိဋ္ဆမြောမှာဒီမှာလဲဒီသင်္ခါရုပ္ပခညာလောက်မှာဒီဥပိ္ပခဝေနာထင်ရှားရှားတွေ့တာနော်ဇံမိုင်းဆိုသရုတ်တဆံမှာထင်ရှားတွေ့သင်္ခါရုပ္ပခညာဆိုအိမ်မှာသူ့ရဲ့သဘောတရားကိုဘယ်လိုလဲဆိုသင်္ခါရဥပိ္ပခသင်္ခါရဆိုယုံနာတရားတွေပြောတယ်ဥပိ္ပခဆိုတာချမ်းသာတယ်လည်းမဟုတ်ဆင်းရဲတာလည်းမဟုတ်တိမ်မွေ့နူးညံ့နေတဲ့သဘောကိုပြောတာဒီအာယုန်ကတိတ်တိမ်မွေ့နေတယ် ဝါယောဓာတ်ပဲမှတ်မှဝင်လေထွက်လေဘယ်အာယုံမဲ့ကြည့်ကြည့်တိမ်မွေ့နေတိမ်မွေ့တဲ့အခါမှာဘုန်းကြီးတို့ယောဂီတွေအများဆုံးပြဿနာတက်တာပါလဲတိမ်မွေ့တော့မမှတ်ချင်ဘူးရမမှတ်ချင်တော့ထင်ရှားတဲ့နေရာလိုက်မှတ်အဲ့ဒီညာရောက်ရင်အဲ့ဒီလိုထင်ရှားတာလိုက်မှတ်ဖို့မတင်ဘူးပေါ့ဗျာ။ဘာကြောင့်မို့လဲဆိုထင်ရှားမှိုင်လဲမှိုင်မှနဲ့တိမ်မွေ့သွား။ဟောတိမ်မွေ့တော့နောက်တဲ့နောက်တစ်ရှင်ထင်ရှားလိုက်ပြန်။ ဟာတခါတိမ်မွေ့သွားလို့ဖြစ်တယ်အောက်ညံနေမှာတော့ဒီဝိသုဒ္ဓိမဲ့ဆောဆုံးကပြောထားတဲ့စကားလေးတစ်ခုရှိတော့ယောဂီတွေကစိတ်ကဆွဲတာဘူတံဘူတတော်ပတ္တိထင်ရှားတော်ထင်ရှားတဲ့တိုင်လိုက်မှာပဲဒါလေးကအသိမှတ်ထားတော့ပေါ်ရရှုထင်ရှားရှုဆိုပြီးတော့ထင်ရှားလိုက်ရှုထင်ရှားရှုရတဲ့တကတိမ်မွေ့သွားဟာနောက်တော့ထင်ရှားတခုချောတိမ်မွေ့သွားအဲ့ဒီညံမှာပဲကြာတတ်တယ်နော်ဒါလေးသတိထား အဲ့ဒီခါကျရင်ဒီဉာဏ်ရောက်ရင်ဘယ်လိုလုပ်မလဲတိမ်မွေ့နေတဲ့ဥပေက္ခဆိုတာကလိမ့်သိမ်မွေ့မွေ့လှုပ်လှုပ်လေးပဲတွေ့တကယ်တိမ်သိမ်မွေ့မွေ့လေးတိတ်တိမ်ဘလောက်ဒီတိမ်မွေ့လဲဆိုကိုခန္ဓာကိုဝါကံနုဒုလေးနဲ့ထိထားသလောက်ပဲသိတယ်ဒီလေးလေးအပေါင်းနဲ့ဘိနာလည်းမဟုတ်ဘူးတိမ်မွေ့လှုပ်လှုပ်လှုပ်လေးပေါ့ဒီထိရဲ့သဘောဒီလောက်ပဲသိတယ်အဲ့ဒီတိမ်သိမ်မွေ့မွေ့လေးကိုကပ်ပြီးရှုရမယ်တခြားအာယုန်နဲ့မလိုက်ရအောင်အဲ့ဒီညာရောက်ရင်ကြာကြာလဲထိုင်ရတယ် အောင်းတခြားအောင်နေလိုက်လိုက်တိမ်မွေ့သွားတယ်ချောင်းနေလိုက်ဒီလိုဖြစ်နေတတ်တယ်အဲ့ဒီချိန်ရရင်ဒီတိမ်တိမ်မွေ့မွေ့လည်းစိတ်ကကတ်ရှူရမယ်နော်ကတ်ရှူရင်လည်းဘယ်လောက်ဘာမြောင်ရှူရမလဲဒီတိမ်တိမ်မွေ့မွေ့လေးပေါ်ပြီးပြောက်ဖြစ်ပြီးပြအိဋ္ဆမြောင်ရှူရမယ်အာရုကမတုကဝင်တာအိဋ္ဆတော့ဓာတ်တော့ပါဆိုရင်ဖះအဲ့ဒါမိန်တာအိဋ္ဆမြောင်မှတ်ဒီလိုပြောသွားတယ်ဒါကဘုန်းကြီးတို့ဓာတ်ဘတန်ယုတ် ဒါရဘတန်ယုတ်ကပြောတဲ့စကားရှင်သာရိပုတ္တရှင်မြတ်ရှင်သာရိပုတ္တရှင်မြတ်ကြီးကသူကိုယ်တိုင်ဒီတရားတွေအားထုတ်လို့မဉ္ဇဏ်ဖွညာရတ္တမဉ္ဇဏ်ဖွညာရသွားတယ်ဆိုတဲ့အကြောင်းထေရခါရတွေမှာမိတ်သွားတယ်အဲ့ဒီမှာတော့ဒီရှင်သာရိပုတ္တရှင်မြတ်ကြီးကြတော့သူဝေဒနာနုပန္နာရှုပြီးယာနာဖြစ်တော့အနုပဒရှုမှတ်တဲ့ဤလည်းပါတော့ပေါ့အနုပဒအနုပဒရှုမှတ်တဲ့ဤဆို စိတ်စေတသိက်တွေကိုအသေးစိတ်ရှုမှတ်နိုင်တာနော်ဘုရားသာနာမှာတော့ဘုန်းကြီးတို့သူတစ်ပါးပဲတွေ့ပါတယ်စိတ်စေတသိက်အသေးစိတ်ရုပ်တွေလည်းအသေးစိတ် तू ကတော့ရှုနိုင်တာပေါ့တိတ်တမာရီအကောင်းတာဘုရားဖျားပြီးဉာဏ်ပညာထက်မြက်ဆုံးပုဂ္ဂိုလ်ဆိုတော့ရှုနိုင်တော့တာမန်ပုဂ္ဂိုလ်မလွယ်ဘူးအဲ့ဒီမှာရှင်မြတ်ကြီးကဗာမိတ်သွားလဲဆိုသူကတော့ဥပ္ပခဝေနောအနတ္တမြောင်ရှုရမယ် ခါလေးလေဘုန်းကြီးတို့ကဘာပြောရလဲဆိုတရားရှုမှန်တယ်ငါနဲ့မမှတ်နဲ့တော့ငါလေးဖြုတ်ပြီးတော့တရားရှုမှန်ကြည့်တရားမတက်တဲ့ပုဂ္ဂိုလ်မှတ်တာတော့ဒီခါကျတော့ငါနဲ့တွဲမှန်တာဟာငါရှုမှတ်လို့ကောင်းတာငါရှုမှတ်နေတာငါတတိမလွတ်ဘူးအဲ့လိုနဲ့တွဲသွားတယ်ငါလေးဖြုတ်ကြည့်လဲရှုပြီးတော့ဒီယောသဝနန္ဒဝတက်တက်ကိုရှုတာငါနဲ့တွဲမရှုနဲ့အနတ္တဆိုတော့ကိုဖြစ်ရှင်လို့မဖြစ်ဘူးအကြောင်းတိုက်ဆိုင်လာလို့ဖြစ်ပေါ်လာတဲ့သဘောမျိုးပေါ့ ရှင်မြတ်ကြီးရည်ဥပေက္ခဝေနာကိုအနတ္တမြောင်ရှုပါဒီလိုညွန်တာအဲ့လိုရှုရင်းတော့သူကတော့ရတ္တမညာဖုန်ညာရသွားတယ်ဆိုတာမိတ်ပါတယ်အဲ့တော့ဘုန်းကြီးတို့ဒီမှာကြံကြံပေးနေတာဗာလဲဆိုတော့ဒီသင်္ခါရုပ္ပကညာရောက်ပြီဆိုရင်ဝိပဿနာရှုတော့ရှုလို့သင်္ခါရုပ္ပကညာရောက်ပြီဆိုရင်ဥပ္ပခာဝနာတွေ့မယ်တိမ်မွေးတဲ့နူညာနဲ့တိမ်တိမ်မွေးမွေးလေးတွေ့တယ်ဒီဥပ္ပခာဝနာကြီးတွေ့လာရင်ထင်ရှားတဲ့ တရားတွေလိုက်မရှာပါနဲ့ဒီတိမ်တိမ်ဝွေးဝွေးလေးပဲကတ်နေအောင်ကြိုးစားပါမကတ်မီကတ်လို့မရရင်ရှုမှတ်လို့မရရင်ကမ္မထဆရာနဲ့ဆွေးနွေးပါတကယ်လုံးတဲ့ဆရာသမားတွေနဲ့ဆွေးနွေးပါဘုန်းကြီးရလို့မဟုတ်တကယ်လုံးတဲ့ပုဂ္ဂိုလ်ဆွေးနွေးရဆွေးနွေးကိုတိုးတက်လိုက်အဲ့ဒီကာလမျိုးဆိုရင်ဘာမြော်မှမလဲအနေဆာလေဘုရားရှင်ကိုယ်တိုင်မိတ်ပါတာကတတ္တပသုံးမှာအနေဆာလို့ဒီတိမ်တိမ်ဝွေးဥပ္ပခါလေးကိုရှုပါကြာကြာရှုရတယ်ခဏတစ်ဖြုတ်ရှုလို့မရဘူး ရှင်မြတ်ရှင်သာရိပုတ္တရာအရှင်မြတ်ကြီးကတော့ဗာမိတ်လေအနတ္တမြောင်ရှုရမယ်ဒါလေးမှတ်ထားဖို့ဗျာအဲဒီထဲမှာဘုန်းကြီးတို့ဒီမှတ်သားစရာကျွန်တော်လည်းတစ်ခါပြောခဲ့ပါပါတယ်ဒုက္ခဝနာအထူးသဖြင့်နော်ဒုက္ခဝနာတွေကဒီဥရဗျာညာရှေ့ပိုင်းလောက်မှာစတွေ့အောက်ပိုင်းညာတွေကတော့ဓမ္မဒရညာပစ္စယပရိကညာ နော်အဲ့ဒီအောက်ကဒါမှအဲ့ဒီဉာဏ်နေမှာတော့ဒုက္ခဝေဒနာပဲအတွေ့များတယ်နော်ပထမဆုံးနာယုတ်ကွဲပြားသိတဲ့နာဉာဏ်နောက်ကြောင်းကျိုးသိတဲ့ဉာဏ်ကြောင်းကျိုးဆက်ဆက်ဖြစ်နေတဲ့ယုတ်တရားနာတရားတွေရဲ့အိဋ္ဌဒုက္ခနာတောသိတဲ့ဉာဏ်တမတ္တဉာဏ်ပေါ့အဲ့ဒီဉာဏ်ဘိုင်းနေမှာတော့ဒုက္ခဝေဒနာတွေ့များတယ်စမမချင်းစရှုကသာတော့ဒုက္ခဝေဒနာတွေ့များတယ်အဲ့ဒီကာလရောက်ရင်အပိစကအပိတရားသိရကြည့်တယ် အာဘေစေစကားအာဘေတရားရရင်လေတွတ်တက်တဲ့အောင်မြင်တယ်ဒုက္ခဝေနာတွေတွေ့နေပြဿနာတွေ့လာတဲ့ချိန်ဒီချိန်မှာသိရကြည့်ဘုန်းကြီးတို့ဘုရားရှင်လက်ထက်ကဖြစ်ပျက်တစ်ခုနော်ဘုရားရှင်လက်ထက်ဆိုသူတို့ကရှေးတုန်းကကျတော့တရားထုတ်တာအခုလိုလဲကြောင်းကောင်းကောင်းနေမရှိဘူးရတော့တဲ့တောင်းနဲ့သွားပြီးအထုတ်ကြထိုက်လျော်ပေါ့လေရဟန်းတော်များဆိုလဲဒီ ဝိနည်းတွေသင်ယူပြီးတော့ဘုရားတွေတရားတောင်းသွားတရားထုတ်ကြဒီလိုသွားကြတာเจ้าနေရလဲကိုတခါတလေကိုယ့်အကိုဆောက်ရတယ်လူတခါတမနေဆောက်ပြီးတာသိမ့်ဖြစ်နည်းနည်းပါးပါးပဲသူတို့ကြည်ရတာတော့ဟိုမိုးလုံးလေးလုံးဒီလောက်လေးပါပဲအဖြစ်လောက်ဆောက်ပြီးတော့အထုတ်ကြအဲ့မှာရဟန်းပါ30ပေါ့နော်တော်ရတော်နဲ့သွားအထုတ်ဥပုပ်ပြုတဲ့ရဥပုပ်ပြုတရားဆွေးနွေးခြင်းဒီလိုသတ်မှတ်ထား အဲ့တော့သူတို့ရှုမှတ်တဲ့တော်ရတယ်အရှင်ထေခစ်တင်တော့ကြားတယ်လည်းပေါ်လာသွားထော်ရင်လည်းဘာဖြစ်လဲဆိုညချိန်အိမ်ငိုက်တာလည်းဖြစ်မှာတရားတတိလွတ်တာလည်းဖြစ်မှာပေါ့ကြားကဆွဲဆွဲသွားတယ်စာပြီးတော့သူတို့ကောင်းတရားအထုံနေပုဂ္ဂိုလ်ဆိုတော့ငါတွင်လည်းခြားပုဂ္ဂိုလ်တွေတမာတိပြတ်လိုက်မယ်ဆိုပြီးတော့အသေးခံသွားကြတယ်ဥပုံနေရောက်တယ်ဆိုပါတော့ရောက်တဲ့အခါကျဥပုံပြုပြီးဆိုလို့ရှိရင် အဲဘုန်းကြီးတို့တန်ခါဥပုဒ်ဒီဥပုဒ်တဲ့တိန်ထဲမှာတန်ခါဘယ်နှပါရှိပါတယ်ဗျာလျှောက်ထားတယ်အဲ့ဒီကကျတော့မထေရကြီးကမေလျှောက်ထားတဲ့ကတန်ခါတွေအတော်ယော့နာဘယ်နဲ့ဖြစ်ကြတော့ဘယ်သွားကြတာတော့အဲ့ကြမှာအရှင်ဗျာညညကြကြားရကောင်လာလာဆွဲဆွဲစားလို့တန်ခါတွေကအာအဲ့ဒီလိုပဲဖြစ်မလဲကြားလာဆွဲရင်အကုန်လုံးတည်ပေးရမယ်အဲ့ဒီမှာထုတ်တော့ပါလို့ရှာထားပြီးမိတယ်ရှာထားရင် ကြာဆွဲတဲ့တန်ခါအိမ်မှာကြောင်းရတပြီးတော့ကြာဆွဲခံပြီဗျာအိမ်မှာဒုတ်တွေကင်ပြီးဒုတ်တွေကင်ပြီးလိုက်မောင်းရဖြစ်ချင်တော့သူတို့ကတောင်ပေါ်မှာနဲ့တူပါလေဒီလိုတောင်ကြားတစ်ခုတောင်ကြားတစ်ခုရှိနေဒီကကြားလို့ပါလို့တော့ခုံကူးလို့လို့လူကခုံကူးဒီမှာအောက်က6ကြီးသူတို့ကဒီဘက်တောင်ဟိုဘက်ကတောင်ကဘာ ကြားကဆွဲသွားမောင်းရင်မောင်းနဲ့ချောင်းချောင်းနဲ့ပါပြီးဟိုဘက်တောင်တစ်ဘက်ကျန်းခုံကူးသွားတယ်ဘလို့မှတရားလိုက်လို့မရတော့ဟိုပေါ်ရတော့ကြောက်ပြားတစ်ခုပေါ်မှာထိုင်ပြီးစားအဲ့ဒါမျိုးသွားအဲ့ဒီခါကျတော့နောက်ကလိုက်တဲ့ပုံကိုယ်တွေကလည်းတတ်နေမြလိုက်မောင်းရင်ချောင်းနဲ့ဟိုကျတော့ဘလို့မှလုံမရတော့ကြားလေနောက်ကလူလိုက်မလားမသူကအေးစေးစားအဲ့တော့ဒီမှာဂျန်တဲ့တန်ဃာတွေကနေပြီးတော့ခုနကြား စာခံနဲ့ဆွဲစာခံနဲ့ရဟန်းကိုတတိပေးရတာပေါ့ငါရှင်ငါတို့တော့စွမ်းနှမြလိုက်ပြီးတော့အရှင်ဖျားကိုကူညီပေးကြတယ်6လမ်းကြတယ်ခုငါတို့လိုက်လို့မဖြစ်နိုင်တဲ့6ကဘာတစ်ခွက်ဖြစ်သွားပြီတဲ့ခုချိန်မှာငါရှင်ရဲ့စိတ်စွမ်းရည်တတ္တိကို ပြမယ်ချိန်ကာလဖြစ်တယ်ဒီလိုစွမ်းရည်ပြတဲ့နေရာတတ္တိမလွတ်အောင်ကြိုးစားအထောက်ပါနော်ဒီချိန်မှာခက်ခဲတွေအန္တရာယ်တွေကျုံလာတဲ့ချိန်မှာဘုန်းကြီးတို့ စိတ်ဆွမ်းရည်တတ္တိပြဖို့လိုတယ်ခက်ခဲတွေကကြုံတယ်ကြက်တဲတွေကြုံတယ်ကြမ်းမိုင်မကောင်းတဲ့ခါတွေကြုံတယ်အဲ့ဒီချိန်မှာသတိပေးတဲ့စကားသိအရေးကြီးတယ်နော်အဲ့ဒီချိန်မှာသတိပေးတဲ့စကားကိုကမကြားရရင်ဘာဖြစ်တတ်လဲဆိုတော့ဒေါသတွေဖြစ်တတ်တယ်ခက်ခဲတွေကြက်တဲကြုံလာတယ်ဒေါသတွေဖြစ်တယ်စိတ်ဆင်းရဲမှုတွေဖြစ်တယ်ဝမ်းနည်းမှုတွေဖြစ်တယ်အမျိုးတွေအကိုရမယ်အငယ်စိတ်တွေဖြစ်တယ်ဒီလိုမဖြစ်အောင် ဘေးလူကနေပြီးတော့ကိုတရားလေးတွေကိုဆင်ញံနှလုံးသွင်းအောင်စိတ်သွမ်းစွမ်းရည်တွေတတ္တိတွေပြန်ထွက်လာအောင်ပြောပြရနော်တတ္တဝါတိုင်းတတ္တဝါမွေးလာတေချတာပဲမြေရန်သက်ရှင်တဲ့ပုဂ္ဂိုလ်မရှိဘူးတေတရားအကြောင်းတစ်မျိုးနဲ့တေရတယ်ဒါကြောင့်မို့မြတ်စွာဘုရားဆုံးမတဲ့တရားနေရာတေတေရတာကောင်းတယ်အဲ့လိုရှုမှတ်ရင်ဝိပဿနာရှုမှတ်ရင်ရှုမှတ်ရင်လည်းအဲ့လိုသူ ဒီလိုအတွေးမျိုးတွေရအပိစကားတွေပြောရတော့ပြောလိုက်တဲ့ခါကျတစ်ဖက်သားကတကယ်လဲဩလူတိုင်းလူတိုင်းမွေးလာသေးကြတာပဲအကြောင်းတစ်မျိုးနဲ့သိရမှာပဲအဲ့တော့ခုလည်းသိရမှာပဲအဲ့တော့မသိခင်တော့ငါတော့စူးစမ်းအထောက်မှာအဲ့လိုစိတ်ဓာတ်မျိုးတွေဖြစ်လာတာအဲ့တော့ဒီလိုခက်ခဲကြုံတဲ့ခါမျိုးဒါလည်းသိရေးကြည့်နော်သူဟိုကတော့ကြားကြိုက်ခံလို့လောလောဆယ်အနေနဲ့ဘုန်းကြီးတို့ဆစ်ဆင်းရတဲ့ ကိုဆင်းရဲတဲ့ဒုက္ခဝနာတွေဖြစ်နေကြပြီဆိုတော့ရှုမှတ်တတ်ဖို့ရည်ကြည်တယ်ငြင်းအောင်ရှုမှတ်တတ်ဖို့ရည်ကြည်တယ်ဒါဆိုကိုယ့်အတွက်ကောင်းတာပေါ့နော်ဒါတော့ဝေနာနုပဒနာပေါ့ဗျာဒီလောက်ထားကြဒီဝေနာနုပဒနာဆိုလဲတတိနဲ့ရှုရတာဖြစ်တဲ့အတွက်တတိကအဓိကကြားတဲ့အတွက်တတိပ္ပံခေါ်တာဝေနာနုပဒနာတတိပ္ပံမနေ့ကပြောတယ်ကာနုပဒနာတတိပ္ပံကာနုပဒနာတတိပ္ပံကြားချက်14မျိုးရှိတယ်။ ဝေနာနုပါဒနာတတိပဌာန်ကျတော့၉မျိုးဘုရားဟောတယ်။နောက်စိတ်ဓာနုပါဒနာတတိပဌာန်အဲ့ဒီမှာကျတော့စိတ်16မျိုးဟောသွားတယ်ပေါ့နော်။စိတ်16မျိုးအဲ့ဒီကတော့ဘာတွေလဲဆိုဘုန်းကြီးတို့တာရာကစိတ်ဓာတ်ရပြောအောင်ပေါ့ဗျာလောဘစိတ်ပေါ့။အာရုံတစ်ခုတွေ့ကြုံလာရင်တမမှုနှစ်သက်မှုဖြစ်တော့ဒါလောဘစိတ်။ ဒါတွေလည်းနှစ်သက်မှုမဖြစ်တဲ့ဝိဒရာကစိတ်ပြောလောဘမဟုတ်တဲ့စိတ်ပေါ့။ဟောအခုချိန်မျိုးစိတ်ဆိုးစိတ်ပြတ်ဝမ်းနဲ့ဒေါသဖြစ်ဒါကြဒေါသစိတ်တွေဖြစ်ဒါတွေလည်းရှုမှဒီစိတ်တွေပေါ်ပြီးပြောင်းဖြစ်ပြီးပြတ်မြောင်ရှုရတယ်။သူကအတွဲလိုက်ပေါ့ဗျာ။လောဘစိတ်လောဘမဟုတ်တဲ့စိတ်ပေါ့။ဒေါသစိတ်ဒေါသမဟုတ်တဲ့စိတ်ပေါ့။မောဟစိတ်မောဟမဟုတ်တဲ့စိတ်။နော်ဌိနမိတ်တာဆိုအချင်းကမိတဲ့စိတ်ကိုပြောတယ်။ဌိနမိတ်တာစိတ်။ ထီနာမေတာစေဖြစ်ရင်ဖြစ်နေမှာတခါတည်းကထီနာမေတာဆိုအဲ့ချိန်ခံပြီးတော့တွေ့ဝင်ထိုင်းမိုင်းတော့သူ့ရဲ့ဆန်းကျင်မဲ့ကြပြန့်လွင်တဲ့စေဖြစ်နော်ဥဒိစ္စစေနောက်9နဲ့6ကတော့ဇံပိုင်းနေနဲ့ဆိုင်တယ်ပေါ့ဗျာဝိပဿနာရှုတဲ့ပုဂ္ဂိုလ်ကတော့9နဲ့6ကအထူးလေ့လာစရာမလိုဘူးဇံပိုင်းတွေရှုမှတ်တဲ့ဇံတွေပါအထုတ်ပြီးမှဝိပဿနာပြောင်းတဲ့ပုဂ္ဂိုလ်ကြအဲဒီ9နဲ့6အတွဲလည်းရှုမှတ်လို့ရဝိပဿနာတက် တဲ့ရှုတဲ့ပုဂ္ဂိုလ်ဒီ96ထားခဲ့ပေါ့တမာဟိတာအတမာဟိတာစိတ်နော်တည်ကြည်တဲ့စိတ်ပေါ့ပြောင်းနေတဲ့စိတ်နော်မတည်ကြည်တဲ့စိတ်ထားမျိုးပြောတည်ကြည်တဲ့စိတ်ဖြစ်နေရင်ကိလေသာတို့နိဗ္ဗာန်တရင်ငါဝေလွတ်တာရှိတယ်ဇံရရင်ဝိကမနာဝိဘုဒ္ဓိဆိုဇံရတဲ့ခိုက်တာမျိုးဆိုလိုတယ်တရင်ငါဝိဘုဒ္ဓိဆိုခဏိကသမารိခိုက်တာမျိုးဆိုလိုတယ်နော်အဲ့ဒါမျိုးပေါ့ အဝိမု ക്ത စိတ်ဆိုတာကတော့ဘာလဲဆိုခုနကိလေသာမလွတ်ဖက်နဲ့ဖြစ်နေတဲ့စိတ်မျိုးပြောတာအဲ့တော့သူကတော့ဘုရားကဒီမှာစိတ်16မျိုးပေါ့ဘယ်စိတ်ပဲပေါ့ပေါ့ဘုန်းကြီးတို့ကဘာလဲမှတ်ရအောင်ပေါ်ပြီးပြောဖြစ်ပြီးပြတ်သွားမြင်အောင်မှတ်အမျိုးလေးပြီးတော့ဟောသူဖြစ်လို့ဖြစ်အကြောင်းတိုက်ဆိုင်လာလို့ပေါ်လာတဲ့ဖြစ်တဲ့စိတ်တွေပဲခုကြည့်ပေါ့စိတ်ဆိုးစရာဆင်းရဲစရာတွေဒီအာယုန်တွေသွားကြည့်တယ်မြင်တယ်ကြားတယ်အဲ့ကြပါပြန်ဒေါသတွေဖြစ်ကြတယ် မကျေနပ်မှုတွေဖြစ်ကြဒါမျိုးတွေဖြစ်တော့ကိုတတ်နိုင်တာလုပ်ရတယ်အဒီယာတွေစိတ်ဆင်းရဲနေကိုပဲကိုယ်လုပ်ငန်းတွေလည်းပြတ်တာပေါ့ဒါကြောင့်မို့ဒါကိုတတ်နိုင်မြတ်ကိုယ်စိတ်ထဲမကောင်းတဲ့စိတ်တွေပေါ်လာရင်ထင်းနေချင်းရမှတ်နေအောင်ကြိုးစားတော့နော်စိတ်ကဒီလွတ်ထိုင်ဖို့ဆိုတာပေါ့လွတ်ထိုင်ပါလေဓမ္မပဒမှာဒါနဲ့ပတ်သက်ပြီးတရားဘုရားဟောတာရှိပါဒုရင်ကမနဲ့ အာယုံကိုသွားတတ်တယ်ဘလောက်ဝေးတဲ့အာယုံဖြစ်ဖြစ်သွားတာပဲ။ဘာပြီးအာယုံဘာမှပြီးသွားအာယုံပြီးတော့ဘာမှပြီးရောက်သွားစိတ်က။ဟောဒီပြန်လာဒီပြန်ဘယ်နေရာသွားခြင်းလဲ။ကိုသွားခြင်းနဲ့နေအာယုံပြုလိုက်တာ။မရောက်ဘူးရင်တော့မှဆာအာယုံပြုပြီးသွားလိုက်တာ။ရောရောက်ဘူးရင်တော့ဒိုင်းလည်းနေပဲ။စိတ်ကအဲ့ဒီအဝေးကိုဝေးတဲ့အာယုံအဝေးမှာရှိတဲ့အာယုံကိုလည်းသွားတတ်တယ်။တွတ်ထိုင်ဖို့ဆိုးတယ်။လောဘဖြစ်စရာအာယုံတွေကိုသွားမယ်ဒေါသဖြစ်စရာအာယုံပြတ်သွားမယ်။ ဥပမာပြည်လှမ်းပြဒေါသဖြစ်ကြအောင်နေတွေးဒါတွေအဲ့ဒီစိတ်ကရောက်အဲ့လိုမျိုးဖြစ်တော့အဲ့တော့ဒီအာယုန်တွေကိုရောက်ရောက်သွားတဲ့စိတ်လေးဒေါသစိတ်လေးသုံးဖို့လောဘစိတ်လေးပေါ်ပြပြဖြစ်ဖြစ်ပြအောင်မြင်အောင်မှစိတ်ကအဲ့လိုဝေးတဲ့အာယုန်နဲ့သွားတတ်တယ်ဧကဧကစာရံဧကစရံဆိုတခုနော်တခုချင်းမဲ့စိတ်ကတခုစီတခုစီဖြစ်လေရှိတယ်ဒါတွေတော့ ဝိပဿနာရှုဘူးရင်သုံးဖို့ပြီးတော့မှနားလည်ဖို့မှနည်းနည်းတော့ဘာပြောလို့ရလဲရှင်ဘုရားရှင်ဘုရားရုပ်ကြည့်နေတယ်ရှင်ဘုရားရုပ်လည်းမြင်နေတယ်ရှင်ဘုရားတန်လည်းကြားနေရတယ်ဟောတကူကိုတောက်နေတကူစားနေအကုန်သိနေရတာဗျာဘယ်မှာတကူချင်းဖြစ်လို့လဲဒါမျိုးတကယ်တကယ်တရားစိတ်ဆက်ကြည့်ဘုန်းကြီးရုပ်ကိုတရားကြည့်နေအတန်ကတိတ်မပြီးကြည်ချင်းလည်းမြည်အတန်ကိုစူးစိုက်နားထောင်ဘုန်းကြီးတန်က ဘုန်းကြီးယောဂပြောင်းနေပြန်တယ်။ဟောစားစရာကိုအရသာသွားအရသာခံဒီကဘာပြောနေမှမသိဘူး။ဒါပေမဲ့လို့ဖြစ်စဉ်เนี่ยသိမ့်မြန်တော့ဖြစ်စဉ်เนี่ยသိမ့်မြန်တော့ဘာဖြစ်လဲဆိုတခုတည်းပဲဟော။ဟာကြားတာနဲ့မြင်တာနဲ့စားတာနဲ့တစ်ပြိုင်တည်းတစ်ချိန်တည်းဖြစ်နေတယ်။မဟုတ်ဘူးတခုစီတခုစီဖြစ်တာ။အဲ့ဒါကတော့တမာရီအကောင်းမှပုံသိတာ။ဟုတ်လို့ဆိုသိမ့်မသိတာ။အကြောင်းဘုရားမိန်တယ်။ စိတ်ဟာတစ်ခုချင်းတစ်ခုစီတစ်ခုစီပဲဖြစ်လေရှိတယ်အတရီတံစိတ်ဟာအထက်ကိုတရားမရှိဘူးစိတ်ကိုနင်းလို့လည်းမရအောင်ဖိုင်းချုပ်လည်းမရအောင်ဒါမျိုးဖြစ်တယ်ကိုဟာတဲ့ဟရိယဝထုသမီးရာနော်ဒီရင်ရင်တဲ့နှလုံးသားထဲမှာလက်တစ်ဖက်လောက်ရှိတဲ့တွေးပေါ်မှာမိတိဖြစ်တာလေဒီကုလုံးပြန့်နှံ့တာအဲ့ဒီရေ ဘာစိတ်တွေပဲပေါ်ပေါ်ပေါ့နော်သူကတတိနဲ့ထိန်းနိုင်မှာညာနဲ့ထိန်းနိုင်မှာညာနဲ့စောင့်စည်းနိုင်မှာတတိနဲ့စောင့်စည်းနိုင်မှာကိုယ့်အတွက်ငြိမ်ချမ်းမှုရတယ်တတိနဲ့မစောင့်ထိန်းနိုင်ဘူးတတိနဲ့မထိန်းသိမ်းနိုင်ဘူးလွတ်ထားမယ်ဆိုရင်တော့မာရဗန္ဒနာဟောခန္တီနော်ဒီသူတို့ရဲ့နှောင်ဖွဲ့ဒေါသဖြစ်နေဒေါသနှောင်ဖွဲ့နဲ့ခံမှာလောဘပြန်လောဘနှောင်ဖွဲ့အောင်မှာမနေရမှာ မာနဖြစ်နေမာနနောက်ဖွဲ့အောင်မှနေရမှာဒီစိတ်ကိုစောင့်စည်းနေမယ်ထိမ့်သိမ့်နေမယ်တတိနဲ့ညာနဲ့စောင့်ကြည့်နေမယ်ဟောပေါ်ပြီးပြောဖြစ်ပြီးပြပေါ်ပြီးပြောဖြစ်ပြီးပြဒီခုနကလောဘမန်ဒေါသမန်မမမန်မနဖို့မမင်းဒေါသကိလေသာအနှောင်ဖွဲ့ကိလေသာတွေမာနနဲ့နှိုင်းထားတော့အဲ့ဒီနှောင်ဖွဲ့ကလွတ်မြောက်နိုင်တယ်ဒါလေးမိတ်တယ် ရောပြောချင်တာတော့ဘာစိတ်ပဲပေါ့ပေါ့များများသောအားဖြင့်တော့မကောင်းတဲ့စိတ်တွေပေါ့ဗျာမကောင်းတဲ့စိတ်တွေဘာစိတ်ပဲပေါ့ပေါ့ခုနစိတ်16မျိုးရှိတယ်16မျိုးထဲမှာဇာမရသေးတဲ့ပုဂ္ဂိုလ်ကတော့16မျိုးမရှိဘူးပေါ့ဗျာဇာနဲ့12မျိုးပဲဇာမရတဲ့ဇာနဲ့ပတ်သက်တဲ့နှစ်တွဲချန်ထားကြံနေရာတွေကိုဘုန်းကြီးတို့ပေါ်ပြီးပြောဖြစ်ဖြစ်ပြီးပြည့်မြင်အောင်မှတ်ပါအဲ့ဒါဆိုရင်တော့ဒီကိလေသာတွေ ကိလေသာနှောင်ဖွဲ့ပြီးလွတ်သွားနိုင်တယ်လို့ဘုရားအာမခံချက်ပေးထားပါတယ်။အဲဒီလိုလဲရှုမှတ်တတ်ပါစေ။စိတ်မှန်တရားပေါ်မှာတတိထားတဲ့အတွက်စိတ်တ ानु ပတ္တနာလို့ခေါ်ပါတယ်။နောက်တစ်ခုကကြတော့ဗာလဲဆိုဘုန်းကြီးတို့ဓမ္မ ानु ပတ္တနာတတိပဋ္ဌာန်ပေါ့။ဓမ္မ ानु ပတ္တနာတတိပဋ္ဌာန်ဆိုဓမ္မဆိုတာသဘောတရားလေးတွေကိုပြောတာနော်။လောကအမြင်နဲ့တော့ဆန့်ကျင်ဘက်ဝင် လောကမြင်ကြပါလေဆိုတော့အရာလို ပုဂ္ဂိုလ်တ attva လို့ဒီလိုမြင်တယ်ဟာဒါပဲစုပဲဘေဝပဲဒါဆရုပ်ကောတိတာပဲဒါဒါတော့ဒါတော့မျိုးသားကြောပဲဒါတော့ဒါတခါခုကြီးချိန်မဲ့ဆိုင်တော့ပုဂ္ဂိုလ်အနေနဲ့မြင်တာပဲတ attva အနေနဲ့မြင်တယ်ပြီးတော့အတ္တကောင်ဝိညာဉ်ကအသက်ကောင်အနေနဲ့မြင်တာပေါ့ဗျာဒါမျိုးဓမ္မဇာတိလို့ပုဂ္ဂိုလ်တ attva အသက်ကောင်ဝိညာဉ်ကမရှိဘူး သူသဘောနဲ့သူဖြစ်ပြီးပြက်နေတဲ့အကြောင်းရုပ်ဆက်ဆက်ဖြစ်နေတဲ့ရုပ်တဘာတက်တက်နာမ်တဘာဝတက်တက်ပဲဒါတွေရှုခိုင်းဒါဓမ္မဒီဓမ္မနုပဒနာတတိတတိပဋ္ဌာန်နဲ့ပတ်သက်ပြီးတော့အဲ၅မျိုးပေါ့ဗျာအဲဇေယျလေးအောင်ဓမ္မနုပဒနာပရမနိဝရဏရှုနည်းဒီဓမ္မနုပဒနာပဲတော်တော်ကောင်းတယ်ဗျာသူကခါတိုင်းဆိုရင်ဘုန်းကြီးတို့အောက်ကကြည့်လိုက်နော်ခါနုပဒနာဒီဝင်လေထွက်လေအာယုံလေးပဲဒါလေးပဲကြည့်ခိုင်း အကြောင်းကျိုးတွေမပါဘူးဟောဒီဓမ္မနုပဒနာပိုင်းကအကြောင်းကျိုးတွေပါလာနိဝရဏ၅ပါးရှုတယ်ကိုယ်တဏ္ဍမှာနိဝရဏဖြစ်မဖြစ်ကြည်ဘာကြောင့်နိဝရဏဖြစ်တယ်လဲဒါတွေပါပါလာတယ်ခန္ဓာ၅ပါးရှုမှတ်တယ်လည်းဒီတိုင်းပဲနော်အကြောင်းကျိုးတွေမှာဆင်ញင်ရှုပါအာရဏ12ပါးလည်းဒီတိုင်းပဲကိုယ်တဏ္ဍမှာအာရဏ12ပါးဖြစ်မဖြစ်ဘာကြောင့်ဖြစ်တယ်လဲဘာကြောင့်မဖြစ်တယ်လဲဘိုးစဉ်ရှုမှတ်တဲ့နေ့လည်းဒီတိုင်းပဲ ကိုယ်တဏ္ဍမှာဘုဇင်ဖြစ်မဖြစ်ပြန်ကြည့်ရတယ်တတိရှိနေဘုဇင်ဖြစ်တော့တတိမရှိရင်တတိပညာမြေဘုဇင်မဖြစ်ဘူးပေါ့ယောနိတော်နေဒီကာရခေါ်တယ်သစ္စာလေးပါလေဒီတိုင်းပဲကိုကဘယ်သစ္စာတွေရှုရမလဲသစ္စာလေးပါတော့အကြောင်းအကျိုးတခါလေးပါတော့ဗောနော်ဒုက္ခနဲ့သမုဒိယဆိုရင်ဒုက္ခအကျိုးသမုဒိယအကြောင်းနိရောဓနဲ့မဂ္ဂနိရောဓသစ္စာရခြင်းမျက်မှောက်ပြုခြင်းမဂ္ဂသစ္စာပွားပေါ့ ဒါမျိုးပေါ့အကြောင်းကျိုးအကြောင်းကျိုးအဲ့လိုမျိုးတွေရှုခိုင်းတယ်အဲဓမ္မနုပဒနာတတိပံပိုင်းမှာကျတော့၅မျိုးဆိုပေမဲ့တိတ် အရာကျဲတယ်နိဝရဏ၅ပါးရှုမှတ်တဲ့နည်းဆိုအကြာကြီးဘုန်းကြီးတို့ပြောကြရတယ်ပြီးတော့ခန္ဓာ၅ပါးရှုမှတ်တဲ့နည်းအာယနာရှုမှတ်တဲ့နည်းဘုဇဉ်9ပါးရှုမှတ်တဲ့နည်းသစ္စာ၄ပါးရှုမှတ်တဲ့နည်းအလုံးပေါ့နော်ဒါလေးတွေကိုဘုန်းကြီးတို့အောက်ကပြောခဲ့ပါတယ်အဲ့တော့ဒီမှာခြုံပြောမယ်သတိပ္ပံ၄ပါးရှိတယ် ခန္ဓာကိုယ်ပေါ်မှာတတိထားနေရင်ဒီရုပ်ခန္ဓာကိုယ်မှာတတိထားရင်ကာနုပါဒနာတတိပဋ္ဌာန်ခံစားနေတဲ့ဝေဒနာပေါ်မှာတတိထားရင်ဝေဒနာနုပါဒနာတတိပဋ္ဌာန်စိတ်ကလေးကိုတတိထားနေစိတ်တ ानु ပါဒနာတတိပဋ္ဌာန်ဓမ္မသဘောလေးတွေပေါ့နော်တတိထားနေဓမ္မ ानु ပါဒနာတတိပဋ္ဌာန်ကာနုပါဒနာတတိပဋ္ဌာန်က14မျိုးပေါ့ဗျာဝေဒနာနုပါဒနာတတိပဋ္ဌာန်9မျိုးစိတ်တ ानु ပါဒနာတတိပဋ္ဌာန်16မျိုးဓမ္မ ानु ပါဒနာတတိပဋ္ဌာန်5မျိုး အဲ့တော့တရားထုတ်ပြီဆိုတော့နည်းနည်းပါးပါးတော့သိထားမယ်ဗျာဒါမှကိုကကိုသွားတဲ့လမ်းကြောင်းမှန်မှန်မှန်သိတယ်နောက်မှလည်းဘာမှမသိလို့ရမ်းအားထုတ်တယ်ဟောအလွဲတွေအမှားတွေသိနေဒုက္ခဖြစ်ရောနေရာကိုဓမ္မကြီးတယောက်လျှောက်တာမစိုးပါဘူးသူပြောတာနော်တချို့ဟာတွေကဘယ်ရမဆိုဟိုဇိုင်းကားတွေဖြစ်နေတဲ့လျှောက်ပြောတဲ့အရာမျိုးပေါ့သူကနားလဲထားတော့သိယူထားတော့သိတာဟောမှားတွေပြောနေပြီဆို ဒါမျိုးတွေဒါကြောင့်မို့ဘုန်းကြီးတို့ကကမာသရိပဒံတော်ကိုတေချာပြောနေတာဒါကပါဠိတော်နီးပေါ့ဗျာခာနုပါဒနာသရိပဒံ14မျိုးဝေနာနုပါဒနာသရိပဒံ9မျိုးစေတ ानु ပါဒနာသရိပဒံ6 16မျိုးဓမ္မ ानु ပါဒနာသရိပဒံ9မျိုးပါဠိတော်နီးအနေနဲ့ပြောရင်တတိပဋ္ဌာတတိထားမဲ့အာယုံ44မျိုးရှိတယ်ထဂရာနီးဆိုဒီပါဠိတော်ကိုထပ်ဖွင့်တာပေါ့ ထားဖို့တဲ့နေရာမှာကြတော့တတိပဌာန်ထားတတိထားမယ့်အာယုံက22မျိုးပဲရှိတယ်။ကာနုပဒနာတတိပဌာန်14မျိုးအတူတူပဲဓမ္မနုပဒနာတတိပဌာန်5မျိုးအတူတူပဲဝေဒနာတို့စိတ်တို့ပဲကွာသွားတာ။ဝေဒနာကတော့သူက9မျိုးပြောပြော3မျိုးပြောပြောပေါ့လေအကုန်လုံးကတော့ချုပ်လိုက်ရင်တော့ခံစားမှုပဲ။အာယုံခံစားနေတဲ့သဘောလေးပဲ။ ချမ်းသာတာခံစားမယ်ဆင်းရဲတာခံစားမယ်ချမ်းသာရမှုဆင်းရဲခံစားမှုပဲချုပ်လိုက်တော့ဒါကြောင့်သူကဝေဒနာတစ်မျိုးယူထားတာစိတ်ဘာစိတ်ပဲမှတ်မှသူကတိမှုသဘောပဲဈာတိမယ်မြင်တိမယ်အနန္တိမယ်စာတိမယ်ထိတိမယ်တွေးတိမယ်တိမှုသဘောလေးပဲဒါကြောင့်မို့စိတ်ကိုတစ်မျိုးတည်းယူတာ အဲ့ဒါဆိုရင်ထေရလို့ဆိုရင်တော့ကာနုပဒနာတိပိဒါ14မျိုးဝေနာနုပဒနာတိပိဒါ10မျိုးစိတ်တာနုပဒနာတိပိဒါ10မျိုးဓမ္မနုပဒနာတိပိဒါ9မျိုးအလုံး21မျိုးပေါ့ဒါကတော့ဘုန်းကြီးတို့ပါဠိတော်နီးမဟုတ်ထဂရာနီးကြတော့တတိနဲ့စောင့်ကြည့်ရမယ်အာယုက21မျိုးဒီလိုမှတ်တာဒါလေးလည်းသိထားမယ် ဒါတွေသိမထားတဲ့ခါကျတော့ဟောထဂရဏီနဲ့ပြောတဲ့ခါကျတော့ကိုယ်ထဂရဏီပဲရှာသမားတင်တာဒီတစ်မျိုးပဲသိတယ်နောက်တစ်မျိုးကမသိတော့သူများဟိုဘုန်းကြီးဟောတာမှားနေပြန်ပြီငါတို့ဆရာဒီလိုဟောတာလားဒီလိုဖြစ်တတ်တော့ဟောဟိုကနေပါဠိတော်နီဟောလိုက်တယ်ကိုကသိထားတာပါဠိတော်နီထဂရဏီကမသိဘူးမသိတော့ဒီဘုန်းကြီးဟောတာမှားနေပြန်ပြီငါတို့ဆရာဟောတာမှန်တယ်ဒါမျိုးဖြစ်သွားဒါကြောင့်မို့ဆရာဇွဲကတိတ်မကောင်းဘူး နော်မူရင်းဖျောက်တရားသွားတာကောင်းတယ်ဆရာဆွဲကြတော့ဘာဖြစ်လဲဆိုတနည်းတဲ့သွားပြီးဆွဲကင်တတ်တယ်ကင်ပြီးတော့အကုသိုလ်တွေဖြစ်တတ်တယ်ဘုရားဒါကြောင့်သိမကြိုက်ဘူးဆရာဆွဲတယ်ဘုန်းကြီးတို့လည်းဆရာသမားတွေအများကြီးအားထုတ်ခဲ့တာပဲအဲ့တော့ဒီဆရာဆွဲတစ်ခုတည်းလို့ရင်တခြားဆရာသမားတွေတကယ်ကြင့်နာတွေရှိတယ်သူကပုတ်ခတ်မိတာတို့ပြောမိတာတို့ဒါမျိုးတွေဖြစ်တတ်တယ်အကြောင်းကိုအဲ့လိုမျိုးတစ်ခုတည်းသွားဆွဲထားလို့မရဘူးအဲ့ဒါလေးမှတ်ထား ဒါကဘုန်းကြီးတို့တမ္မာတတိမက်ခင်ဒီလောက်နဲ့တောင်းမယ်နော်နောက်တစ်ခုသွားမယ်တမ္မာတမာရီမက်ခင်ကတမောစာဘိကွေတမ္မာတမာရီဖះကအမေးလေးနဲ့စဟောပါတယ်တမ္မာတမာရီမက်ခင်ဆိုတာဘာလဲဆိုတော့အဲ့မှာဇန်နေနဲ့စပြောတယ်အဲ့တော့တမာရီမက်ခင်မပြောခင်ဘုန်းကြီးတို့ကပုံကိုလေးတွေနည်းနည်းပြောပြမယ်နော် တရားထုတ်တဲ့အခါပုဂ္ဂိုလ်ကနှစ်မျိုးရှိတာပေါ့နော်ပုဂ္ဂိုလ်နှစ်မျိုးကဘာလဲဆိုတော့ကျွတ်ထိုက်တဲ့ပုဂ္ဂိုလ်ဒါဘာဘာပုဂ္ဂိုလ်ပေါ့တရားရနိုင်တဲ့မညာဖုန်ညာရနိုင်တဲ့ရရထိုက်တဲ့ပုဂ္ဂိုလ်ကိုကျွတ်ထိုက်တဲ့ပုဂ္ဂိုလ်ပါဠိလိုဘာဘာပုဂ္ဂိုလ်ခေါ်တယ်မကျွတ်ထိုက်တဲ့ပုဂ္ဂိုလ်အပပပုဂ္ဂိုလ်ခေါ်တယ်ဘာဘာကုန်းနဲ့ဘာချိုင်နှလုံးဆင်းအဲမညာဖုန်ညာ ဘလောက်အထုတ်ထုတ်သူကအမရနိုင်မရထိုက်တဲ့ပုံကိုခေါ်တယ်အဲလိုမျိုးနောက်ပြီးတော့တကမညာဖုန်ညာရနိုင်တဲ့ပုံကို သုံးလုံးတစ်မျိုးပြောပြတယ်သွာကာရကောင်းသောချင်းအားရှိတဲ့ပုံကို တရားနဲ့နှိစက်တဲ့ပုံကိုတရားလုပ်တဲ့ပုံကိုအဘဘပုဂ္ဂိုလ်ခုနမ ညာပညာမရထိုက်တဲ့ပုဂ္ဂိုလ်ကတော့ဒွါကာရမကောင်းသောခြင်းအားရှိတဲ့ပုဂ္ဂိုလ်တရားနဲ့ဝေးတဲ့ပုဂ္ဂိုလ်တရားစိတ်ဝင်စားတဲ့ပုဂ္ဂိုလ်တရားမလုံတဲ့ပုဂ္ဂိုလ်ဒါကိုပြောတယ်ဒီလိုလဲခွဲတယ်နောက်တစ်မျိုးခွဲကြပြန်တယ်မုဒိဏတိယပုဂ္ဂိုလ်တိတ်ခိဏတိယပုဂ္ဂိုလ်ပါဠိလိုပြောတယ်ဗမာလိုပြောရင်တော့မုဒိဏတိယအိန္ဒိရိနုတဲ့ပုဂ္ဂိုလ်တိတ်ခိဏတိယအိန္ဒိရိရင့်ကျက်တဲ့ပုဂ္ဂိုလ် တရားထုတ်တဲ့ခါကျအိန္ဒိရရင့်ကျက်တဲ့ပုံကောင်မှတရားရတယ်အိန္ဒိရနုနေတရားမရအိန္ဒိရဆိုတာခဏခဏကြာနေတယ်အိန္ဒိရ၅ပါးတတ္တိန္ဒိရဝိရိယန္ဒိရတတ္တိန္ဒိရတမာရိပညာတိအိန္ဒိရ၅ပါးအာနေနေရင်အိန္ဒိရနုတာပဲအိန္ဒိရနုတဲ့ပုံကောင်ကြတော့ဗာပြစ်တာလေနုနေတဲ့အတွက်တရားလည်းမနာဘူးတရားလည်းလက်မခံဘူးသူကအဲ့ဒါမျိုးဘုရားတရားကိုစိတ်ဝင်စားဘူးတရားမနာကြောင်တရားမနာတော့ တရားတရားမဖြစ်ဘူးတရားတရားမဖြစ်တော့ကျုံကျင့်လို့စိတ်မဖြစ်ဘူးကျင့်လို့စိတ်မဖြစ်တော့လည်းဘာတရားမှမရဘူးသီလကျင့်ဖို့လည်းဝင်လေးလူကိုတန်းဖို့လည်းဝင်မေးတယ်အေးတွေနှူးတဲ့ပုံကောင်များသူကပြောဖို့ပါဖို့ပဲကိုဘွားပြောဖို့ကိုဘွားကောင်းဖို့ဒါပဲကြည်တာအဲ့ဒီလိုအိန္ဒိတွေနှူးတဲ့ပုံကောင်များလည်းတရားမရနိုင်ဘူးအသက်ကြီးတာငယ်တာပြောတာမဟုတ်ဘူးเนาะအေးတွေနှူးရဲ့ဆိုတာကြီးလဲနှူးနေတဲ့ပုံကောင်ရှိတယ် ကြီးသည့်တိုင်တော့တရားဖရာတရားမှမသိဘူးလောကမှာကိုမသိဘူးအဲ့ဒါမျိုးတွေအိန္ဒိရရင့်ကျက်တဲ့ပုဂ္ဂိုလ်ကြတော့အိန္ဒိရင့်ကျက်တယ်ဆိုတာလေအခုချက်ချင်းတန်းရင့်ကျက်တာဟုတ်ဘူးရအရင်ဘဝတွေဘဝတွေတော့လားအထောက်ခဲ့ရတာသူ့လိုလိုရင့်ကျက်တာမဟုတ်ဘူးနော်ဒါလေးမှတ်တာရင့်ကျက်အောင်အခုလိုအခုလိုဘဝဘဝတွေအပါတွေဖြည့်ခဲ့ရဒါမှရင့်ကျက်တာဒီမှာဆုံးတတ်တယ်နေတရားတရားအကောင်းကြီးပဲလှုပ်ကြည့်အောင်မနေလို့ပါ ဒါတရားလည်းလိုလိုအကောင်းတာမဟုတ်ဘူးဒီဘဘမှာတရားတရားလေးအကောင်းပါတရားတွေနားတယ်တရားတွေနားလိုက်တဲ့ခါကျတော့တရားလေးသိလာတဲ့ခါတရားတရားလေးတွေဖြစ်လာတရားလေးသဘောကျတာတရားတရားဖြစ်လာတာဒါတရားအကောင်းလာရင်ဟိုကုသိုလ်ပြုခြင်းနဲ့စိတ်လေးလည်းဖြစ်လာနော်တူခြင်းတန်းခြင်းနဲ့စိတ်ဖြစ်လာတယ်သီလဆောက်တည်ခြင်းနဲ့စိတ်ဖြစ်လာတယ်ဒါမျိုးလေးတရားနာခြင်းနဲ့စိတ်လေးပါပေါ်လာတယ် တရားနာလိုက်တဲ့ခါကျတော့တရားတရားလေးဖြစ်အဲ့လိုမျိုးအဲ့ချိန်ကနေတဆင့်တက်ပြီးတော့တရားထုတ်ခြင်းနဲ့စိတ်လေးတွေပေါက်အဲ့လိုတရားနဲ့နာပေးရတယ်နော်အဲ့ရအထုတ်ခြင်းနဲ့စိတ်ပေါက်တော့အထုတ်တယ်အထုတ်တဲ့ခါကျလည်းသိညာလေးတွေဖြစ်အောင်အထုတ်ရတယ်ဥရပြညာတော့အထုတ်ဘူးရင်အဲ့မှာတရားတရားတွေသိအကောင်းလာအဲ့ဒီညာမျိုးရောက်သွားရင်အဲတခြားဘာသာတွေကဘလောက်ကောင်းတယ်ပြောပြောသူလက်မခံတော့ ဒီဘာသာမှာဒီဒီတရားမှာဒီတရားလို့ဖြစ်သွားတာသရတရားအကောင်းအဲကြောင့်သရတရားအကောင်းမှုလှုပ်ဖို့လည်းလိုတယ်မိတ်ဆွေကောင်းတွေပေါင်းဖို့လိုတယ်သူတို့ကောင်းတရားတွေနားဖို့လိုတယ်ကောင်းတဲ့နေရာဌာနတွေသွားဖို့လိုတယ်သရတရားတွေနော်အဲ့ဒီကြမှာသရတရားအကောင်းမှာဝိရိယတို့တတိတို့သမာဓိတို့ပညာတို့နော် အဲ့ဒီမှာလေတကယ်အာထုတ်ပြီးဆိုခုနကတရားတွေအာထုတ်ပြီးမှတ်နေတရားထုတ်တယ်မှန်တဲ့အခါကျတော့ဝိပဿနာဉာဏ်တွေမဖြစ်သေးဘူးဆိုတရားတရားမဖြစ်တော့ဝိပဿနာဉာဏ်တွေဖြစ်အောင်ဘာလို့ရလဲတတ္တာနဲ့ပညာညီမြောင်ထိမ့်ပေးရဝိရိယနဲ့သမာဓိညီမြောင်လုပ်ပေးရဒါကြတော့ကိုယ့်အကိုလုပ်လို့မရဘူးကမ္မထဆရာတို့ကျွမ်းကျင်တဲ့ပုဂ္ဂိုလ်ကနေလုပ်ပေးလိုက်မယ်ညွန်ပေးလိုက်မယ် အဲ့ဒီလိုလဲအာထုတ်ရင်ကခုနကဆရာနဲ့ဆွေးနွေးမေးမြန်းဆိုအဲ့ဒါကြောင့်တိုက်တွန်းတာအာထုတ်ရမယ်ဆွေးနွေးမေးမြန်းမယ်ဆွေးနွေးမေးမြန်းလဲအာထုတ်လဲအာထုတ်လဲဆွေးနွေးမေးမြန်းလိုက်ကိုယ့်ခက်ခဲကိုတင်ပြမေးရတယ်အဲ့ကြမှာအေရီတွေညီမျှပြီးတော့ဝိပဿနာဉာဏ်နဲ့ဆင်းဆင်းတက်သွားတယ်တက်သွားတဲ့အခါမှာတရားတရားတွေလည်းပို့တက်လာမယ်အဲ့ကြမှာပို့အာထုတ်လို့ကောင်းတယ်အဲဒီလိုလဲမှတ်ထားပါတော့ဒီတော့ တမာရီဖြစ်ဖို့ဆိုတာကခုနတမာရီအေးဟုတ်အဲ့ဒီလိုတရားတရားခြေခံပြီးလောက်မှကြိုးစားအထောက်ရအောင်ကြိုးစားအထောက်တဲ့အခါမှာဝိရိယနဲ့တမာရီညီမျှအောင်လည်းလုပ်ရတယ်။သာဒနဲ့ပညာနဲ့ညီမျှအောင်လုပ်ရတယ်။အဲ့ကြမှာတမာရီဖြစ်ဖြစ်သိညာနဲ့ဖြစ်တော့ဗျာ။အဲဒီမှာတမာရီနဲ့ပတ်သက်ပြီးဘုရားကတော့ဒီထဲမှာဘာဟောသွားလဲဆိုတော့ပရမဇန်ဒုတိယဇန်တတိယဇန်ဇန်ပိုင်းလေးတွေနဲ့ပြောသွားတော့ ပရမဇန်ပရမဇန်နဲ့လောကီပရမဇန်လောကုတ္တရာပရမဇန်ရှိတာပေါ့နော်အဲဒီလောကီပရမဇန်ဆိုရူပဝဒရာပရမဇန်ဒါကိုပြောတယ်အဲဒီရူပဝဒရာပရမဇန်ပရမဇန်ရအောင်ဘာဖြစ်အထောက်ရလဲဆိုတော့ဒီခုနနမိတ်အာနာမနာအထောက်တယ်ဆိုအာနာမနာနမိတ်ပေါ်အထောက်ရတာနမိတ်တွေပေါ်ပြီးနမိတ်ခိုင်မြဲအောင်လုပ်ရတယ်နမိတ်ခိုင်မြဲပြီဆိုတော့ဒီ ဇာယင်္ဂါတွေကိုဆင်ញင်နိုင်အောင်စွမ်းရှိအောင်အထောက်ဇာယင်္ဂါတွေကိုဆင်ញင်နိုင်မှဒီနမိတ်ကလည်းခိုင်မြဲဇာယင်္ဂါလေးဆင်ញင်နိုင်မှဒါပရမဇန်ရတော့ဒါမှပရမဇန်လို့ဆုံးဖြတ်နိုင်တော့အဲ့ဒီလိုမှမဟုတ်ရင်တော့သူကပရမဇန်ရဖို့ခက်တော့အဲ့တော့ဒီမှာပရမဇန်ရဖို့အတွက်သူကဘာလေးတွေမိတ်ထားလဲမြတ်စွာဘုရားဣဒဘေကွေဘေကုဝိဆွေကကာမေဟိ ပရမဇန်ရခြင်းဘာလို့အောင်မလဲဆိုအာယု၅ပါးကာမဂုဏ်တရားတွေကနေကင်းစိတ်အောင်ကျင့်ရတယ်အာယု၅ပါးကာမဂုဏ်တရားတွေကင်းနေမှာပရမဇန်ရတယ်လို့ပြောတယ်နော်ကာမကာမေဟိဆိုအာယု၅ပါးကာမဂုဏ်တရားဆိုတော့တဏှာကိုလည်းကာမလို့ခေါ်ဘယ်အရာမဆိုဘယ်နှစ်သက်သဘောကြတာကိုကာမခေါ်တာပေါ့ဗျာအဲ့တော့ဘယ်မှာသွားအာယုနှစ်သက်သဘောအာယု၅ပါးပေါ့ အစင်အာယုံအတန်အာယုံအနာအာယုံစားစရာအာယုံအတွေ့အထိအာယုံအဲ့ဒီပုံမှာဘုန်းကြီးကနှစ်သက်သဘောကျအဲ့လိုနှစ်သက်သဘောကျနေလေဒုသမယအာယုံနဲ့နှစ်သက်သဘောကျနေဘာတည်းမှရဘူးရဘာသာမှလည်းမရဘူးဒီကာမဝတ္ထုတွေကာမအာယုန်တွေမကင်းနိုင်တဲ့ရွေးပေါ့နော်အခုလိုပေါ့ဗျာဘုန်းကြီးတို့ဇာမိုင်းတွေအထုံးနေပုံကဲဒီပြဿနာတွေသွားနားထောင်ရင်လိုက်တဲ့ခါကျဘာဖြစ်မလဲအဲတရားရ တရားလေးပြုတ်ကြတော့ဆံမပြောနဲ့ဥပ္ပစာရသမารီတော့ဖြစ်ဖို့ခက်တာအဲ့ဒါကြောင့်မှတ်တာနော်တရားထုတ်တဲ့ပုဂ္ဂိုလ်များကဇံမမဟုတ်ဘူးတရားထုတ်နေတဲ့ပုဂ္ဂိုလ်လည်းလူချင်းစရာအာယုန်နေလျှောက်စဉ်းစားနေတွေးနေတရားမရဘူးဒီကာမဂုဏ်တရားတွေကကင်းနေရမယ်လွတ်နေအောင်လုပ်ရတယ်တရားထုတ်တဲ့ချိန်အထုတ်ပေါ့ဉာဏ်တဲ့ချိန်တော့ဟိုကိုကမိသားစုတဲ့နေလို့ မကင်းတာဒါဘုန်းကြီးတို့လက်ခံပါတရားထုတ်တဲ့ချိန်လည်းမကင်းဘူးဆိုရင်တော့ဘာတရားမှရဘူးထိုင်တဲ့ချိန်ကျဘာမှဂယုမဆိုင်နဲ့ဘေးအောင်နဲ့ဂုံပြက်ထားမှရအဲ့ဒါလေးမှတ်တယ်နောက်တစ်ခုကတော့ဘာလို့ရမလဲဆိုပထမဆံရရင်ဖရာဆက်မိန်တာကဝိစီဝိစာအကုတလိဓမေဟိခုနကာမတဏလောဘဒါလေးတွေကင်းရမှာမဟုတ်ဘူးတဲ့အကုသိုလ်တွေမှန်သမျှនិဝရဏမှန်သမျှ အကုသိုလ်နိဝေနအကုသိုလ်တွေကင်းအောင်အထောက်ရမယ်ပြပါတော့ကျန်တဲ့နိဝေနတွေရှိသေးတယ်ပြပါတော့နေဒေါသဖြစ်တာအာယုန်နေကြပြီးဒေါသဖြစ်တယ်အာယုန်နေမြင်ပြီးဒေါသဖြစ်မယ်စိတ်ဆိုးမယ်စိတ်ပြက်မယ်အဲ့ဒါဆိုရင်တော့အကုသိုလ်တွေကဝင်နေပြီအကုသိုလ်ဝင်နေဘာတရားမှရအောင်အေးတွေပြက်ပြီးဌိနာမိတာတွေဝင်နေမယ်အေးတွေပြက်နေ့တွေကြထိုင်ခြင်းကြငှားရီပေါ့ဌိနာမိတာတွေဝင်နေလဲဘာတရားမှရအောင် စိတ်တရားဟိုတွေ့ဒီတွေ့ပြန့်လွင့်နေမယ်ဆိုရင်ဘာတရားမှရအောင်ပူပန်းနေမယ်နှလုံးမသာဖြစ်နေဘာတရားမှရအောင်ဝိသိကိစ္စတန်တရားတွေဖြစ်နေဘာတရားမှရအောင်အကြောင်းဘုရားဗာမိလေပထမဝိစီဝကာမယီအာယုံ၅ပါးကာမဂုဏ်တရားဆိုတဲ့တဏှာလောဘမှာကင်းအောင်ကျင့်ပြီးတော့ခါကျတော့ဝိစီဝအကုလေဓမေကြီးဉာဏ်နဲ့နိဝရဏတရားတွေကကင်းအောင်ကျင့်အဲ့လိုကင်းအောင်ကျင့်လိုက်တဲ့ခါကျ နိဝရဏတွေကင်းကွာသွားပြီတာဝိတက်ကတာဝိစာတာဝိတက်ဒီအာယုမှာတင်ပေးတဲ့ဝိတက်လေးပရိပါကနမိအာယုမှာတင်ပေးတဲ့ချိန်ပေးတဲ့ဝိတက်တာဝိစာရံပရိပါနမိအာယုမှာဆင်ញင်တောက်တတ်တဲ့ဝိစာရအဲ့ဒါလားဆိုတော့နောက်တစ်ခုကပါလဲဆိုတော့ဝိယကဆံပိတိဒုက္ခနိဝရဏကင်းခြင်းကြောင့်ဖြစ်လာတဲ့ပိတိဒုက္ခတာမန်ပိတိဒုက္ခမဟုတ်ဘူးနော် နိဝရဏကင်းကြောင့်နိဝရဏကင်းတဲ့ကင်းတဲ့အခါမှာဖြစ်လာတဲ့ပိဋိဒုက္ခမျိုးဖြစ်ရမယ်ဒါမိတ်ပါတယ်အဲတော့ဝိရဏဝိစာရဒါလေးတော့သဘောပေါက်မှတ်ထားမှာနော်အာယုံကိုရောက်အာယုံပေါ်မှာရောက်တောင်တင်ပေးတာချိန်ပေးတာရွယ်ပေးတာပါလေဝိတေအဲ့ဒီပရိပါနမိတ်အာယုံတင်ပေးရောက်တောင်ချိန်ပေးတာရွယ်ပေးတာပေါ့အဲ့ဒီပရိပါနမိတ်အာယုံရောက်သွားပြီဆိုရင်ဒါဘာလို့မလဲသူကဆင်ញံတုံ့တန်တယ် နော်ဒီမှာပီတိပီတိကတော့ဟိုအကုသိုလ်ပီတိရှိတယ်ကုသိုလ်ပီတိရှိတယ်ကုသိုလ်ပီတိမှာလည်းဇံပီတိဝိပဿနာပီတိပေါ့ဇံလိုင်းသွားရင်ဇံပီတိပေါ့ဝိပဿနာသွားရင်ဝိပဿနာပီတိပေါ့ဒါမျိုးပီတိတွေများအဲ့ဒီဇံပိုင်းမဲ့သွားသွားဝိပဿနာပိုင်းသွားသွားပီတိတွေ၅မျိုးတွေ့တတ်ပါတယ်ခောရကပီတိအဲ့ဒါပါလေဆိုဒီကတစ်ခါတော့ပဲနှစ်သက်မှုတွေကဖြိုးပြင်းပြင်းဖြစ်ပြီး ငြိမ့်ပြီးပျောက်သွားတာဒါခောရကပီတိခေါ်တယ်ခဏိကပီတိဆိုတာနှစ်ကြိမ်သုံးကြိမ်ဆက်ဖြစ်တာကြိမ်သုံးကြိမ်ဖြစ်လိုက်ပျောက်သွားလိုက်ဆင်ဆင်ဖြစ်လိုက်ပျောက်သွားလိုက်အဲ့ဒါမျိုးဟိုကတစ်ကြိမ်နဲ့ဖြစ်လို့ခောရကပီတိနော်ခဏခဏပေါ့နှစ်ကြိမ်သုံးကြိမ်ဆက်တာပြင်းဟာဘယ်ဘက်ကပြင်းလဲညာဘက်ကပြင်းလဲဖြင်းဖြင်းဖြစ်လိုက်အဲ့ဒါတွေကခဏိကပီတိခေါ်တယ်နောက်အောက်ကဏိကပီတိကိုယ်ထဲမှာ လိုက်လဲတက်ဝင်ပြီးဖြစ်လာဟောတော့ပင်လဲလှိုင်းလုံးများလို့တသိရင်တငိမ့်ရင်တကုံလုံးဖြစ်နေခြေတော့ကနေတက်လာတယ်တကုံလုံးပြီးသွားပြီးတော့ပျောက်သွားခေါင်းကနေပြီးတော့ဟောလာပြီးဖြစ်လာတယ်တကုံလုံးပြီးသွားပျောက်သွားအတိုင်းမသိအကြီးကျယ်ကိုပီတိတွေဖြစ်တာဝမ်းမြောက်မှုတွေဖြစ်တာနိုင်လုံးကြီးလို့အကောင်းနဲ့အကောင်းစွာဖြစ်တဲ့သဘောမျိုးအောက်ကနေကပီတိလို့ခေါ်တယ် ဩဘေကပီတိဆိုခန္ဓာကိုယ်ကြွတ်တက်တာလို့မြင့်တက်တာလို့ခါရီလက်တွေပြန်တယ်ဒီလိုခါရန်ထွက်ကထိုင်ရင်းနဲ့လေခြေောက်တွေဒီလိုခါရန်ထွက်ကဒီလိုအဲ့လိုမျိုးတွေဖြစ်တတ်တယ်လွင့်သွားတာလှုပ်သွားတာဩဘေကပီတိချို့ကြမြောက်တက်သွားတော့အဲ့လိုမျိုးတုံးနဲ့တူမတူဘူးပေါ့ဗျာအဲ့ဒါကဗာလဲဩဘေကပီတိလို့မှတ်ထားမယ်နော်နောက်တစ်ခုကဖရဏပီတိ ရဏပီတိကြတော့ပါလေလို့မေးရင်တကူလုံးပြတ်နိုင်မလုတ်ချင်အောင်ပေါ့ဗျာပီတိဖြစ်တသိမ့်သိမ့်တငိမ့်ငိမ့်နဲ့ခံစားနေတော့အဲငိမ့်ကောင်းလို့တိမ်ကောင်းလို့အဲ့ဒီအချိန်မှာတိတ်ကောင်းလာနေအဲ့ဒါကြတော့ဒီဇံပိုင်းမှာကြပရမဇံမှာဒါတွေဖြစ်မယ်ဝိပဿနာပိုင်းကျတော့ဥရပယညာရှေ့ပိုင်းမှာဖြစ်တယ်လို့မှတ်ထားပါတော့ဒီမှာနိဝရဏကင်းတဲ့အတွက်ဒီ ပိတိယဝမ်းမြောက်ဝမ်းသာဖြစ်တယ်ဒုက္ခကစိတ်ချမ်းသာတာတွဲဖြစ်တယ်အဲတော့ပိတိနဲ့ဒုက္ခကဘယ်လိုထူးတယ်လဲဒါလေးတွေစဉ်းစားဖို့ရှိတော့ဥမာပြနှစ်သက်ရှာအာယုံတွေ့ကာစားမှာဆိုရင်ဝမ်းမြောက်နေတာပိတိအဲ့ဒီနှစ်သက်ရှာလေးကိုသုံးဆောင်ခံစားတဲ့အခါဖြစ်တာဒုက္ခစားခြင်းနေတဲ့စားစရာလေးတစ်ခုရလာရင်ဝမ်းမြောက်ဝမ်းသာဖြစ်တယ်ဒါပိတိပဲအဲ့ဒီစားစရာကိုစားပြီးတော့ ဘောချမ်းသာနေချမ်းသာတဲ့ခံစားနေတာဒုက္ခပဲနုရသည်မှာကခီးသွားတဲ့ပုံနေဘူးတဲ့ပေါ့ဗျာခီးသွားနေခီးသွားတဲ့ခါကျတော့ခေါ်လဲပူလဲပူအိုက်လဲအိုက်ရေရလဲစားရေရလဲကုန်သွားပြီဆိုရင်အဲ့မှာလမ်းခုလာတွင်လဲအဲ့ဟိုလူကပြောတယ်အာနောက်တော့တမိုင်နမန်တော့သွားရင်အဲ့မှာတစ်ရိပ်သူ့ပိရိပ်ဒီကောင်းနေရေတွေလည်းရှိတယ်အဲ့ဒီမှာအဲ့လိုတည်းဟာအဲ့မှာတရင်စကားကြားတော့ဝမ်းမြောက်ဝမ်းသာတွေဖြစ်တာဒါပီတိပဲ အဲ့မှာဒုက္ခကမပါဘူးလားပါတယ်မထင်ရှားဘူးအကိုကလည်းပင်မနဲ့စိတ်လည်းပင်မနဲ့ခုနကသူပြောတဲ့အေးမြတဲ့စခန်းသာရောက်သွားတယ်အဲအသက်ပင်ကြီးမှာခဏနာရေတော့ရေချိုးချမ်းသာနဲ့အပန်းဖြေနေတာဒုက္ခပဲအဲတော့အဲ့ဒီအချိန်ချမ်းသာဒုက္ခခံစားနေကြပီတိကမထင်ရှားတော့ဘူးနိတ္တဆရာယုံရကစားမှာတော့ပီတိကထင်ရှားတယ်သုံးဆောင်ခံစားတဲ့အခါကျဒုက္ခကထင်ရှားနေပြန်တယ် တော့ဒီပိဋိနဲ့ဒုက္ခပရမဇ္ဇမှာဘာကြောင့်ကိုဖြစ်လဲဆိုတော့နိဝရဏကင်းလို့လို့ဒီလိုမှတ်ထားပါဗျာဒီဇံကိုလည်းဘုန်းကြီးတို့ကနှမျိုးပြောကြတာပေါ့နော်အာရမတုပအာရမတုပနေဆံလက္ခဏုပနေဆံကတိုင်းဆိုင်တာအာယုံပေါ့အနာဘာနာပရိဘာဂနမိကတိုင်းမမှတ်မှကတိုင်းဝန်နေမှတ်မှအနာဘာနာမှတ်မှအဲ့ဒီမှတ်တဲ့ခါမှာ ဒီအာယုံမှာကတ်နေအောင်မှတ်တဲ့သဘောမျိုးပဲကတ်သွားမှတ်နေအာယုံနဲ့မှတ်စေကတ်သွားတယ်ထားတဲ့အာယုံမှာကတ်နေတခြားဘယ်မှမရောက်အဲ့ဒါကိုဒါကအာရမဏုနေအာရမဏုကနေဆံလို့ခေါ်တယ်အာယုန်စိတ်ကဘုခတ်ထားတယ်တွဲပြီးဖြစ်နေဒါကအာရမဏုကနေဆံအာရမဏုပနေဆံလို့ခေါ်တယ်နောက်တစ်ခုကလက္ခဏုပနေဆံဆိုတာဘာလဲဆိုတော့ ယုံနာတဘာဝတွေအနေစာဒုက္ခအနတ္တလက္ခဏာတွေကိုကပ်ပြီးရှုနေဒါဝိပဿနာဇံလို့ခေါ်တော့ဗောဗျာအဲဒီဇံပိုင်းကြတော့ဘုန်းကြီးတို့ကဘာလာလဲဆိုတော့အဲခုနကဇိုင်းကားတွေဖြစ်ရတာဗောနော်ဝိတေဝိသဒပီတိဒုက္ခဧကဂရ၅မျိုးဗော ဒီမှာလဲဝိတ္တနဲ့ဝိစာရတို့ကဥပမာတွေနဲ့ပေးပြီးတော့စာပေကျမ်းဂန်များမှာတော့ပြောတာဒါလေးနည်းနည်းပါးပါးပြောလိုက်ပါဝိတ္တနဲ့ဝိစာရဥပမာဝိတ္တကဘာနဲ့တူလဲခေါင်းလောင်းတို့ခြေစီတို့ဟောကနာဘုန်းကြီးတို့အမြပေးဝေဒကလည်းခောက်လိုက်တယ်ပထမဆုံးထိုးလိုက်တီးလိုက်တဲ့ကံမှာအစားဆုံးပြင်းပြင်းထန်ထန်မြည်တဲ့အတန်ကဝိတ္တနဲ့တူတယ်နောက်မှညီးသံလိုက်ပြီးတော့အဆက်မပြတ်မြည်နေတဲ့အတန်ဝိစာရနဲ့တူတယ်ရှေးဥစွာအာယုံကိုစိတ် အာယုံစီကိုစိတ်ကိုတင်ပေးတာချိန်ပေးတာရွယ်ပြဝိတ္တရောက်နေတာအာယုံမပြတ်သုံးတတ်နေတဲ့ဘဝိစာတော့ငှက်ဥပမာပေးတယ်ငှက်ကကောင်းကင်ပြန်တော့ပြန်တက်တော့မယ်ဆိုရင်အတောင်မှရိုက်ခတ်ပြီးပြန်တက်ဒါဝိတ္တနဲ့တူတယ်ကောင်းကင်ရောက်တဲ့ခါကျတော့အသားလေးလေအောင်စီးပြီးတော့လိုရာသွားတာအာဝိစာတော့ဝိတကအာယုံရောက်တော့တင်ပြီးတော့ချိန်ပြန်လွတ်ခတ်တယ်လို့မငြိမ့်မငြိမ့်သက်ဖြစ်နေတယ် ရောက်သွားတဲ့အာယုံအသာလေးကပ်ပြီးဆင်ញင်တုံ့တန်နေတဲ့သဘောတော့ဝိစာရပေါ့ဗျာနောက်တစ်ခုတော့အများကြီးပါပဲဒီမှာခိုင်နိုင်တာပြာပဒုံးပါပြာတို့ပဒုံးတော့ပန်းယုံတို့ပန်းပင်တွေဆိုအနံ့ရနဲ့ထိုးဆင်းသွားပန်းယုံပန်းပင်နာရောက်တော့ရေရေဝဲပြန့်တန်းနေတာကောင်းကင်ကထိုးထိုးဆင်းလာတာကြံထမ်းလို့အာယုံတွေတင်ပေးတဲ့တော့ဝိတက်နဲ့တူတယ်တဲ့ ပန်းယုံနာပန်းမင်နာမှာတရေဝဲဝဲနဲ့ရလာတဲ့နေတာတရေဝဲနဲ့နေတာရလာတဲ့အာယုံကိုဆင်ញင်သုံးတတ်နေတာနဲ့တူလို့တိမ်မွေ့နေတာနဲ့တူလို့ဝိစာနာနဲ့တူတယ်ဆိုဒီလိုပြောဒီတော့ဒီပရမဇန်ပိုင်းမှာဝိတဝိစာနာတွေဖြစ်ပါတယ်ဘုန်းကြီးတို့ဉာဏ်ပိုင်းဝိပဿနာဓာတ်ဤသွားတဲ့ပုဂ္ဂိုလ်ကတော့သမထဉာဏ်တိရောဟိုအဲ့ဒီဉာဏ်တိရောဘာပြောမှတ်တဲ့အာယုံလေးကိုကတ်တော်မနေလုံနေရတဲ့ဝိတက်ကလည်း တင်းတင်းတင်းတယ်ပြီးဝိဇာရလည်းဟိုမလွတ်တော့အတင်းကိုဂယုဆိုင်မှတ်နေသမန္တညာတိရောဒါတွေထင်ရှားတယ်ဝိတ္တနဲ့ဝိဇာတော့အတွေ့များတယ်ပိဋိဒုက္ခကတော့ဉာဏ်ပိုင်းကြတော့ဝိပဿနာဓာတ်ရှုတဲ့ပုဂ္ဂိုလ်များကြောင့်ဥရပြညာရှေ့ပိုင်းလောက်တွေ့တယ်ပေါ့ဧကကရဧကအာယုန်တစ်ခုတည်းဆူဆိုင်ကပ်နေတဲ့သဘောမျိုးပေါ့ဒီတော့မှတ်ထားပါဝိတ္တဝိဇာတာပိဋိဒုက္ခဧကကရဒီ နမိတ်လည်းအာနာပါနမှတ်တယ်နမိတ်ပေါ်ရမယ်နမိတ်ခိုင်မြဲရမယ်ပြီးတော့ဒီနှလုံးသားမှာဒီနမိတ်အာယုံနဲ့ဆင်ញင်လိုက်လို့ရှိရင်ဇာယင်ကသဘောလေးတွေတွေ့ရအဲ့ဒီဇာယင်ကသဘောလေးတွေမြင်ပြီးတွေ့ပြီဆိုရင်ပြီးတော့နမိတ်ကိုပြန်ကပ်အဲ့ကြမှာပရမဇန်ရပရမဇန်မရသေးတဲ့ပုဂ္ဂိုလ်ဒီနမိတ်ကိုဒီ ဆိုင်ကလေးတွေမစင်ញံနိုင်ဘူးဒါသိကြတယ်အဲ့ဒါမှတ်ထားပါစင်ញံနိုင်ပြီဆိုရင်တော့ရတယ်စင်ញံလို့တွေ့တယ်ဆိုတာသဘောဟုတ်တွေ့တာနော်ဒီဝိတ္တဆိုတဲ့စလုံးကြီးတွေ့တာမဟုတ်ဘူးဝိစာရပိတိဒုက္ခဧကဂရာဆိုဒီစာရန်ကိုတွေ့တာမဟုတ်ဘူးဒါလေးမှတ်ထားဒါကပထမဇံဘောဗျာပထမအဲ့လောက်နဲ့ပဲထားကြရအောင်နော်နောက်တစ်ခုကဒုတိယဇံ ဒုတိယဇန်ကျတော့ဟုတ်လားပထမဇန်မှာရှိခဲ့တဲ့ဝိတ္တဝိစာရအပြည့်မြင်ရမလိုချင်ဘူးနော်ဒါမျိုးတွေအပြည့်မြင်မှသူကခွာချလို့ရအပြည့်မမြင်တော့ခွာချလို့မရနောက်ဒုတိယဇန်ဝိတ္တဝိစာရကသူ့ရဲ့ဆန့်ကျင်ဘက်တွေနဲ့နှီးတယ်ဒီလိုလည်းပြည့်မြင်ဟောတတိယဗရမဇန်ကဝိတဝိစာရာသူရဲ့ဆန့်ကျင်မဲ့နိဗ္ဗာန်ရှေ့ချင်းပြပြုတ်သွားနိုင်တယ်ဒုတိယဇန်ငြိမ်းချမ်းတယ်အဲမျိုးလေးတွေဆင်ញင်နှလုံးသွင်းပြီးဒုတိယဇန်ကူသွား အဲဒုတိယဇံကြဘုရားဗာမိတ်သွားလဲဆိုဝိတကဝိสารနာဝုပတမဝိတဝိสารငြိမ်းနေဝိတဝိสารပြုတ်ကျသွားတယ်ပြောအစ္ဆဒံတံပတာရဏစေတတောကိုယ့်ရဲ့တဏ္ဏထဲမှာကိုယ့်ခန္ဓာကိုယ်ထဲမှာအစ္ဆဒတဏ္ဏမှာစိတ်ဟာကြည်လင်းနေတယ်ဒုတိယဇာမန်ရောက်ပါဧကောဒီပါဝံတခုတည်းသောအဖြစ်ကိုဘွားစေတခုတည်းဖြစ်နေတယ်အောက်တဲ့ ဝိတက်မရှိဘူးအာဝိဆာနာဝိဆာရာမရှိဘူးတမာရိဇံတမာရိကြောင့်ဖြစ်တဲ့ပိဋိဒုက္ခတွေရှိနေတယ်အဲ့ဒါဒုတိယဇံပဲအဲ့တော့ဒုတိယဇံရောက်သွားရင်ဝိတက်ဝိဆာရာပြုတ်ချသွားတယ်အဲ့ဒီဒုတိယဇံရောက်သွားတဲ့ခါကျတော့စိတ်ကတိတ်ကြည်လင်တယ်တိတ်ထင်ရှားတယ်အထုကိုကြည်လင်နေတာဘယ်လိုကြည်မှန်းကိုမသိဘူးပြောမပြတာတော့ဖြစ်တယ်နော်ကြည်လင်ပြီးစိတ်ကလည်းတစ်ခုတည်းဖြစ်နေအေကောဒီဘောင် ဝိတဝိစာရကင်းတော့စိတ်ကတခုတည်းဖြစ်နေတော့ဗျာပထမဇန်တော့ကတော့အာယုံရောက်ပြီးတော့ရောက်တော့တင်ပေးရတော့ချိန်ပေးရတာဒါတွေလုပ်နေဝိစာရလည်းမပြတ်ဆင်ញံတုံးတတ်နေဒါကြောင့်ပရမဇန်အောင်သမန္တရာဉာဏ်နေနဲ့ပြောရင်သမန္တရာဉာဏ်နဲ့တူတယ်ဥဒ္ဒပယဉာဏ်ရောက်တဲ့ခါကျရင်ရှုစရာအယုံလဲရှာဖွေစရာမလိုသူ့လိုလိုပေါ်တယ်ရှုသိစိတ်ကလည်းအထူးလောက်ရှာလို့လိုလိုသိနေဒုတိယဇန် ကြတော့ဒီဥရပြညာရောက်တာနဲ့တူတာပေါ့နော်အဲတော့အဲ့မှာကြတော့ပိဋိဒုက္ခတွေဖြစ်လာတယ်။ဘာကြောင့်ဖြစ်လဲ။တမာတိကြောင့်ပိဋိဒုက္ခဖြစ်တယ်။ဒါလေးမှတ်ထားဖို့ဗျာ။ပထမဇာန်ကလည်းဒီနိဗ္ဗာန်ကင်းလို့ပိဋိဒုက္ခဖြစ်တယ်။ဒီဒုတိယဇာန်ကြတော့တမာရီအားကောင်းလို့တမာတိကြောင့်ပိဋိဒုက္ခဖြစ်တာဒါလေးတွေကွယ်ကွယ်ပြားပြားမှတ်ထား။ဟိုတုန်းကတော့ပိဋိဒုက္ခဖြစ်တာကနိဗ္ဗာန်ကင်းလို့ဒီမှာပိဋိဒုက္ခဖြစ်တာကြတမာရီအားကောင်းလို့ ဒီလိုကိုယ်ွယ်ပြပြဖះဟောသွားတယ်ဒီတော့ဒုတိယဇံရဲ့အင်္ဂါကပီတိဒုက္ခဧကဂရဇံက၃ပါးရှိဒုတိယဇံလို့ဒီလိုမှတ်ထားပြီးတော့မှတတိယဇံအဲ့ဒီသွားမယ်နော်တတိယဇံတတိယဇံကြတော့ဘာမိတ်သွားလဲဖះအဲ့ဒီကကြတော့ပီတိရာဇဝိရာကပီတိတွေကင်းနေတယ်ပီတိကင်းသွားပြီ ပိဋိကင်းသွားတော့ငကောရှိတာကပိဋိဒုက္ခဧကကတာပိဋိကင်းသွားတော့ဒုက္ခနဲ့ဧကတာနှစ်ခုရှိတော့ဒုက္ခနဲ့ဧကကတာနော်ပြီးတော့ဒီဒုက္ခနဲ့ဧကတာတည်ငြိမ်ပြီးချမ်းသာနေချမ်းသာနေတော့ဘာနဲ့တူလဲဆိုတော့စိတ်ကိုအငြင်းမြထားပြီးနေနိုင်တယ်တော့ဥပ္ပခကောဝေဝေရတိဒီမှာလည်းဥပ္ပခပါနေတတ္တယဇံဥပ္ပခဇာနုပ္ပခလို့ခေါ်တယ်။ဘာကြောင့်မို့ဒီ ီတိကင်းတဲ့အချိန်မှာစိတ်ကတည်တည်ငြိမ်ငြိမ်လေးရှုနိုင်တယ်လားစိတ်ကိုညီမြထားရှုနိုင်တယ်တတိအားတတိရှိနေလို့ဉာဏ်ရှိနေလို့ဒုက္ခိစာကာယနာပရိတံဝေရီချမ်းချမ်းသာသာကိုယ်နဲ့လည်းခံစားနေအဲ့ဒီလိုနေနိုင်တဲ့ပုဂ္ဂိုလ်အရိယသူတော်ကောင်းတွေချီးကျူးတယ်ပိခောကောတတိမာဝေရီတတိမာဒုက္ခဝေရီတိတတ္တိယဇာဏံ တတိယဇန်ရောက်တဲ့ပုံကုများဟာစိတ်ကိုတည်ငြိမ်ပြီးတော့စိတ်ကိုဗန်တည်တည်ငြိမ်ငြိမ်လေးထားနိုင်တယ်တတိအကောင်လို့ပညာအကောင်ချမ်းသာချမ်းချမ်းသာသာလည်းခံစားနေရတယ်ဒါတတိယဇန်ထူချမှုပေါ့အဲတတိယဇန်ထူချလုံးလို့အရိယသူတော်ကောင်းတွေချီးကျူးပြီးပါတယ်အရိယသူတော်ကောင်းတွေဒီတတိယဇန်ချီးကျူးတယ်ဒီမှာတော့ဘုန်းကြီးတို့ဥပက္ခ10မျိုးပါညအရင်ဘက်ကဘုန်းကြီးပြောခဲ့ပါဒီဥပက္ခ10မျိုး ဒီတတ္တိယဇာမှာရှိတဲ့ဥပ္ပခါမျိုးဇာနဇာနုပ္ပခါလို့ခေါ်တယ်နော်ဥပ္ပခါ10မျိုးဘုန်းကြီးအကျမ်းမြင်ထပ်ပြောပါမယ်ဟိုအရင်တစ်ခေါက်ကတစ်ခါပြောခဲ့ဘူးပါဥပ္ပခါ10မျိုးကပထမဆုံးလွယ်တာစပြောမယ်ပေါ့ဗျာဝိပဿနုပ္ပခါနဲ့သင်္ခါရုပ္ပခါဝိပဿနုပ္ပခါဆိုဝိပဿနာဉာဏ်တွေကိုပြောတယ်သင်္ခါရုပ္ပခါဆိုတာကတော့သင်္ခါရုပ္ပခါဉာဏ်ကိုပြောပါတယ်နော်ဘုန်းကြီးတို့အောက်အောက်သင်္ခါရုပ္ပခါဉာဏ်လွဲတဲ့ ဉာဏ်ဒီမှာ ဖြစ်ပေါ်လည်းများအာယုံအနိစ္စဒုက္ခအနတ္တဆင်ញင်သုံးသတ်တယ်အဲလိုဆင်ញင်သုံးသတ်တဲ့ခါကျအနိစ္စပဲဒုက္ခပဲအနတ္တပဲဒီလိုဆုံးဖြတ်တယ်ဆုံးဖြတ်လိုက်တဲ့ခါဒီတရားတွေပေါ်မှာစိတ်ကိုညီမြထားပြီးရှုနိုင်တယ်ဒါကိုဝိပဿနာပိခါလို့ခေါ်တယ်သင်္ခါရရဲ့အရာနဲ့တစ်ဆင့်တစ်ဆက်ပေါ့သူညာလိုက်တော့စိတ်ကိုညီမြထားပြီးရှုနိုင်တယ်သင်္ခါရုပ္ပခာညာကြတော့ဒီယုံနာသင်္ခါတရားတွေကို ရှုလစ်လူရှုနိုင်တယ်ဆိုတော့သူကတိမ်မွေ့နေတာတိမ်မွေ့နေတဲ့ခါကျတော့ဒီသင်္ခါရရောရှုသိစိတ်ကိုနှစ်သက်တာလည်းမပြီးမနှစ်သက်တာလည်းမပြီးစိတ်ကိုညီမျှထားပြီးရှုနိုင်တာအဲ့ဒါကိုပြောတာအဲတော့ဝိပဿနုပိခာသင်္ခါရုပိခာဒါနှစ်ခုရှိသွားပြီနောက်နှစ်ခုသွားပါမယ်ဝေဒနုဝိရိယဝိရိယပိခာနဲ့ဝေဒနုပိခာပေါ့ဒါရောဝိရိယပိခာဆိုဝိရိယတွေမနှောအောင်ဖြစ်နေတဲ့ခါမျိုးပေါ့နော် ဝီရိယတွေမလွန်ကဲအောင်အညီမြထားပြီးမှတ်နိုင်ရတယ်ဝီရိယပိခာလို့ခေါ်တယ်ပြီးတဲ့အခါကျတော့ဝေရဏုပိခာဝေရဏုပိခာဆိုဥပိခာဝေဒနာကိုပြောတာပေါ့ဗျာဒါမျိုးပဲမှတ်ထားပါပြီးတဲ့အခါကျတော့ဘုန်းကြီးတို့ဒါ၄မျိုးရှိသွားပြီနော်ဝိပဿနုပိခာသင်္ခါရုပိခာပြီးတဲ့အခါကျဝီရိယပိခာဝေရဏုပိခာဉာဏ်နာကြဘာတွေရှိလဲဆိုဒီ စလင်ကုပိခာဗြမဝိဟာရုပိခာဘိုးစဉ်ကုပိခာတတရုတတရမေဇတုပိခာအဲ့ဒါမျိုးတွေပြောပါတယ်ဇာနုပိခာပါရိတုတိပိခာအဲ့ဒါမျိုးအဲ့တော့ဒီထဲမှာဗြမဝိဟာရုပိခာဆိုတာဗြမဝိဟာဒီဒီဗြမဝိဟာရတရား၄ပါးရှိတာပေါ့ဗျာဥပိခာပြောတယ်ဥပိခာပွားတာဥပိခာပွားတာကြတော့မေတ္တာလည်းမဟုတ်ဘူး ကရုဏာပွားတာလည်းမဟုတ်ဘူးပြီးတော့မုရိတာပွားတာလည်းမဟုတ်ဘူးတတ္တဝါဒီပေါ်မှာကံဆင်ခြင်ပြီးထိုင်ပွားတဲ့သမောပြောဒါဗြဟ္မဝိဟာရုပိခါလို့ခေါ်ပါတယ်ဘုဇင်ကုပိခါနော်ဘုဇင်ကဆိုတော့ဒီစိတ်စေတသိက်တရားတွေကိုစိတ်ညီညီများများထားပြီးပွားနိုင်တယ်ဘုဇင်ကုပိခါနောက်တတရုမစ္စတုပိခါဒီတတမစ္စတတာအခု6ပါးကတော့အကုန်လုံးတရကူက တတ္တမေဇ္ဇတာစေတသိက်ပဲတတ္တမေဇ္ဇတုပိခာဆိုတာကဒီစိတ်စေတသိက်တရားတွေအတူတွဲဖြစ်တဲ့အခါမှာဒုသဖြင့်ကုသိုလ်စေတသိက်တွေပေါ့နော်အဲ့ဒီစိတ်စေတသိက်ဖြစ်တဲ့အခါမှာဒီစိတ်လေးကနေညီမျှအောင်လုပ်ပေးတာလားဒါမှညီမျှနေမှသူတို့တွေကတစ်ဖက်တစ်ဖက်ကိုအဆုံးရောက်မသွားဘဲနဲ့ကုသိုလ်လုပ်တဲ့အခါမှာညီညီမျှမျှလေးနဲ့လုပ်တာငြိမ်ငြိမ်စိတ်ဒီငြိမ်နဲ့လုပ်နိုင်တဲ့သဘောမျိုးပေါ့ဒါပြောတော့ဇာနုပိခာဆိုတာက အခုပြောခဲ့တဲ့ဘုန်းကြီးတတ္တယဇံပိုင်းမှာပီတိကင်းသွားတဲ့အခါကျစိတ်ကိုအငြိမ်းမြထားပြီးရှုနိုင်တဲ့သဘောမျိုးဒါကြောင့်အရိယာသူတော်ကောင်းတွေကဇာနုပိခါဆိုတတ္တယဇံကိုရည်ရွယ်တယ်ပါရိသုတ်တိပိခါဆိုတာဒါကသုဒ္ဓဇံကိုရည်ရွယ်တယ်နော်အဲ့တော့သုဒ္ဓဇံဆက်သွားမယ်သုဒ္ဓဇံကျတော့ဘာပြောလဲဆိုတော့ဒီမှာကြည့်လိုက်မယ်ဒုက္ခတပါဟာနာဒုက္ခတသပါဟာနာဒုက္ခတသပါဟာနာ ဒုက္ခဝိနာတွေပယ်ထားမယ်ဒုက္ခဝိနာတွေပယ်ထားမယ်ပြီးတော့ပုပ်ပြီးပါသောမနတဒေါမနတသောမနတဝန္တာမှုစိတ်ဆိုးမှုဝမ်းနည်းမှုဒါတွေချုပ်ပြောင်းနေတဲ့အထင်ကမှာအဲ့တော့ဘာပဲဖြစ်နေအရုကမတုခံဒုက္ခလည်းမဟုတ်ဒုက္ခလည်းမဟုတ်ဥပိ္ပခဝေဒနာဟုတ်ဒုက္ခလည်းမဟုတ်မဟုတ်ဒုက္ခလည်းမဟုတ်တဲ့ဥပိ္ပခဝေဒနာဒီဥပိ္ပခဝေဒနာဒီဥပိ္ပခဥပိ္ပခတတိပါရိတုတ်တိသုထဇာဏံဒါကိုပြော အဲ့မှာအဲ့ဒါလေးပါတယ်သုထံဇာနံဥပတံပစ္စဝိရတိအဲ့ဒီနေရာမှာပါရိတုတ်တိပိခာဆိုတာကဘုန်းကြီးတို့ဒီဥပိ္ခာရဲ့ဧကကရာရဲ့သုဒ္ဓဇံဒါပဲရှိတာ။အောက်ကဇန်နေတုန်းကကျတော့တတိကတတိတော့ပါတာပေါ့နော်ခုနကဒီတတိယဇန်မှာဆိုရင် တတိနဲ့ညံပါတဲ့အတွက်စိတ်ကိုညီမြထားနိုင်တယ်ပြောတယ်အဲ့ဒီတတိကဒုက္ခနဲ့ရောနေတဲ့အတွက်မစင်ကြယ်ဘူးဟောဒီသုဒ္ဓဇံကြတော့စိတ်ချမ်းသာကလွှမ်းမိုးနေတယ်အဲ့ဒီဒီတတိယဇံစိတ်ချမ်းသာကလွှမ်းမိုးတယ်ဘာဖြစ်လို့ဒုက္ခပါနေတယ်ဒီသုဒ္ဓဇံကြတော့ဒုက္ခမပါတော့အဲ့တော့တတိယဥပ္ပခါရဲ့အစွမ်းကြောင့်တတိယသိစင်ကြယ်နေတယ်အဲကြောင့်ဒီဥပ္ပခါပါဠိတုတ်ဒီဥပ္ပခါလို့ ဒီလိုသုံးတာလေအဲ့တော့ဒီသုဒ္ဓဇံတမာရီမျိုးဟာညံပိုင်းအနေနဲ့ပြောရင်တေခါရုပ္ပကညံမှာဖြစ်တယ်လို့ဒီလိုမှတ်ထားပါဗျာအဲဒီထဲမှာခွန်ကြီးတို့ခုနဥပ္ပခ10ပါးပြီးအောင်ပြောမယ်နော်။ဘာကြံသေးလဲဆိုစလင်ကုပ္ပခဒါကြတော့ခွန်ကြီးတို့သင်္ခါရုပ္ပခညာရဲ့ဂုံ6ပါးထဲမှာတစ်ခုပါတော့ဗောနော်။မျက်စိ ချက်ကုဒ္ဒရာပဲဖြစ်ဖြစ်သောဒ္ဒရာပဲခန္ဓာဒ္ဒရာဖြစ်ဖြစ်မျက်စိရတယ်ဘယ်လိုအဆင်းအာရုံနဲ့မြင်မြင်သူကဝမ်းသာတာလည်းမဖြစ်ဘူးမကောင်းကောင်းတဲ့အဆင်းအာရုံမြင်လည်းဝမ်းသာမှုမဖြစ်ဘူးမကောင်းတဲ့အဆင်းအာရုံနဲ့မြင်လည်းဒေါသမဖြစ်ဘူးအဲ့လိုအညီမြထားပြီးတတိနဲ့ညာနဲ့ညီမြထားပြီးရှုနိုင်တာမျိုးဒါကိုဘာခေါ်လဲစလင်မှုစလင်မှုပက္ခလို့ခေါ်တယ်ဓာရ6ပါးမှာဖြစ်ပေါ်လာတဲ့အာယုန်တွေကို လောဘမဖြစ်ဒေါသမဖြစ်အောင်တတိနဲ့ညာနဲ့တည်တည်ငြိမ်ငြိမ်နဲ့ကြည်နိုင်တာမျိုးပေါ့နော်အဲ့ဒါမျိုးအဲ့ဒါကတော့တကယ်တော့ဖြစ်နိုင်တာတော့ယဟနာမှာဖြစ်နိုင်တယ်ဒါပေမဲ့လို့ကျန်တဲ့တရားမှတ်တဲ့ပုံကလည်းဒီလိုရှုမှတ်လို့ရပါတယ်မကောင်းတဲ့အတန်တွေကြားလာတယ်ဒေါသမဖြစ်အောင်ရှုမှတ်နိုင်မယ်ကောင်းတဲ့အတန်တွေကြားလာလောဘမဖြစ်အောင်ရှုမှတ်နိုင်တယ်တည်တည်ငြိမ်ငြိမ်နဲ့ရှုမှတ်နိုင်တော့ပေါ့ရှုမှတ်နေရင်အတိလိကရှုမှတ်နေုံမှာပဲ ဘာတန်ဘာအယုံမဲ့မြင်မြင်အတိလိကရှုပေါ်ပြီးပြောဖြစ်ဖြစ်ပြမြင်အောင်ရှုပါအတန်နေကြလာတယ်အတိလိကရှုပေါ်ပြီးပြောဖြစ်ဖြစ်ပြမြင်အောင်အဲ့ဒါဆိုရင် तू ကပေါ်ပြီးပြောဖြစ်ဖြစ်ပြမြင်သွားရင်တိတိငြိမ်ငြိမ်နဲ့လောဘလည်းမဖြစ်ဒေါသလည်းမဖြစ်ဖက်နဲ့ရှုမှတ်နိုင်တယ်လို့ဒါကိုပြောလို့ရမှာနော်ဒီတော့ဘာအာယုံမဲ့ကြုံကြုံဓာရ6ပါးမှာအာယုံ6ပါးကြုံလာတဲ့အခါမှာအတိလေးကမှ အတိလေးကမှဘယ်လိုဒါလေးကိုပေါ်ပြီးပြောင်းဖြစ်ပြီးပြဒီလိုမြင်အောင်မှအဲ့လိုမြင်သွားရင်တတိနဲ့ညာနဲ့စောင့်ကြည့်ရတော့မြင်သွားရင်ဒီပေါ်မှာစိတ်တည်တည်ငြိမ်ငြိမ်ထားရှုနိုင်တာမျိုးစလင်ကုပ္ပခာလို့ခေါ်ပါတယ်ဒါကတော့ဘုန်းကြီးတို့ဥပ္ပခာ10ပါးပေါ့ဥပ္ပခာ10မျိုးပြောရင်းနဲ့ဒီထဲမှာဇာနုပ္ပခာနဲ့ပါဠိတုတ်တိပ္ပခာပါတာဟုတ် ဇာနုပိခာဆိုတာတတ္တရာဇံကိုရည်ရွယ်တယ်။ပါရိသုတ်တုပိခာဆိုတော့ဥပိသုဒ္ဓဇံကိုရည်ရွယ်တယ်။ဒါကြောင့်မို့ဒီရာတွေကထပ်ထပ်ပြောနေတာ။ပြီးတဲ့အခါကျမှဘုန်းကြီးတို့ဘာပြောကြင်လဲဆိုဇံပိုင်းဇံသမารီပိုင်းပြီးသွားတယ်ပေါ့။ဇံသမารီပိုင်းနေဒီမှာလဲတရားမှန်သမျှကိုသစ္စာတရားတွေမှန်သမျှဖရာကဒီဝိပဿနာရှုခိုင်းတာပါပဲ။ခန္ဓာကိုယ်ထဲမှာဝိပဿနာရှုတဲ့အခါကျတော့ဟိုခဏခဏပြောခဲ့ပြီ။ ဒီသစ္စာလေးပါလုံးကိုရှုလို့မရဘူး။ဘာသစ္စာလဲ။ဒုက္ခသစ္စာနဲ့သမုဒယသစ္စာပဲဝိပဿနာရှုလို့ရတယ်။ဉာဏ်နဲ့သစ္စာနေရောဓသစ္စာနဲ့မဂ္ဂသစ္စာကတော့မဉဏ်ဖုံဉဏ်ရမှာပဲသူကတကယ်သိတယ်တကယ်မြင်တယ်တကယ်ဒါပေမဲ့လို့ဒီမှာဗာမိန်သွားလဲဆိုတော့တန်ယုတ်ပါဠိတော်တဂရဝကတန်ယုတ်ပါဠိတော်ရောဟိတတတုတ်အဲ့ဒီတုတ်မှာဗာမိန်ထားလဲဆိုတော့ နတ်သားကိုမြတ်စွာဘုရားမိတ်တာအပိစာခွာဟံအာဟုသောဣမတမေယေဝဗျာမဗျာမမတ္တိကလေဝရိတတင်ငိမ့်တမနကေလောကေသတင်ညာပေတိလောကသမုရိသလောကနိရောဓိသလောကနိရောဓဂာမိနိသပရိပရန္တိဆိုလိုတာကတော့ဒီတလံများလောက်ရှိတဲ့ခန္ဓာကိုယ်ထဲမှာခန္ဓာကိုယ်ကြီးမှာတင်ညာလည်းရှိစိတ်ရှိတဲ့ဒီခန္ဓာကိုယ်ကြီးမှာဒုက္ခသစ္စာလည်းရှိတယ် ဖြစ်တယ်သမုဒိယသစ္စာလည်းဖြစ်တယ်និရောဓသစ္စာလည်းဖြစ်တယ်မဂ္ဂသစ္စာလည်းဖြစ်တယ်ဆိုဒီခန္ဓာကိုယ်ထဲမှာသစ္စာလေးပါဖြစ်တယ်လို့ရှိတယ်လို့ဒီဟောထားတယ်အဲတော့ဒီမှာခန္ဓာကိုယ်ကြီးကိုဘာဖြစ်လို့ဒီမှာလောကလို့ခေါ်သုံးထားလဲဆိုတော့လောကံစပညာပေဒီဖြစ်တတ်ပြတ်တတ်တဲ့သဘောကြောင့်ဥပတိပင်နေဖြစ်တတ်ပြတ်တတ်ဆိုတော့ဒီယုတ်တရားနံတရားတွေကို ဒုက္ခသစ္စာတွေရုပ်တရားနံတရားဖြစ်တဲ့ဒုက္ခသစ္စာတရားကိုလောကလို့ဒီမှာသုံးထားတယ်ဒီဒုက္ခတကယ်တော့ကြည့်လိုက်တော့ဘုန်းကြီးတို့ခန္ဓာကိုယ်ထဲမှာရှိတာကဒုက္ခနဲ့ဒုက္ခသစ္စာနဲ့သမုဒိယသစ္စာပဲရှိတာဒါကတော့ရှင်းပါတယ်နိရောဓသစ္စာကကိုယ်ထဲမှာရှိတယ်ဆိုဘယ်နှရှိတယ်ဒါစဉ်းစားစရာဖြစ်လာတော့အဲကြောင့်ဘယ်မှာမရှိဘူးပုရုဇဉ်တဏ္ဍာမှာတော့နိရောဓသစ္စာဘာမှဆိုင်မဖြစ်နိုင် နိရောဓသစ္စာဆိုနိဗ္ဗာန်မျက်မှောက်ပြုသွားမှာအရိယာပုဂ္ဂိုလ်တွေတဏ္ဍာမထားတွေ့နိုင်တာအရိယာပုဂ္ဂိုလ်နဲ့ဆိုင်တယ်အရိယာပုဂ္ဂိုလ်တွေကမေဃသစ္စာဖြစ်လိုက်တာတွေပြန်နေနော်မဲ့ညာဖုန်ညာရနိုင်ပြန်နေနိရောဓသစ္စာလည်းမျက်မှောက်ပြုသွားတာနော်မဲ့ဖြစ်ကိလေသာပဲတဲ့ကိလေသာမဖြစ်ကံနဲ့ကြုံမပေးဘူးပေါ့ဗျာမသောတာပတ္တိမေရသာခုနှစ်ပါးတည်းပုတ်လို့ပြီးဘဝတည်းဖြစ်မဲ့ယုံ nant တရားတွေချုပ်ငိမ့်သွားတော့ခုနှစ်ပါးတည်းပုတ်လို့ပြီး ဖြစ်မဲ့ဆင်းရဲတွေချုပ်ငိမ့်သွားတဲ့သဘောဟာသောတာပန်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာပြီးစီးသွားတယ်။ဒီချုပ်ငိမ့်မှုသဘောလေးဟာသောတာပန်ပုဂ္ဂိုလ်ရဲ့တဏ္ဍာမှာရှိနေတာ။ဘုန်းကြီးတို့ဘုရားရှင်ပုဂ္ဂိုလ်တဏ္ဍာမှာမရှိဘူး။အဲ့ဒါပြောတယ်နော်။အဲ့တော့မေဃသစ္စာမဉ္ဇဏ်ဖုံညာနဲ့နိဗ္ဗာန်မြင်သွားတယ်။အရိယပုဂ္ဂိုလ်မှာပဲနိရောဓသစ္စာနဲ့မေဃသစ္စာ ဖြစ်နိုင်တာပေါ့။တရားကံဆိုနှစ်ဘဝနှစ်ဘဝကျော်သွားရင်ဒါ ဒီသင်္ခါတရားတွေငြိမ့်သွားသူ့တဏ္ဍာမှာဖြစ်နေအနာဂံဆိုတဘောပဲတဘောနေပြီးသင်္ခါတရားတွေချုပ်ငြိမ့်သွားရဟနာဆိုဆင်းရဲတွေအလိုငြိမ့်သွားဘယ်မှာငြိမ့်သွားလဲဆိုအစင်မပြတ်ဖြစ်တဲ့ဒီရုပ်ခန္ဓာကိုမှငြိမ့်သွားဒီသဘောလေးကခန္ဓာကိုယ်တွင်းရှိတယ်ဒါပြောချင်တာကဒုက္ခနိရောဓနဲ့မေဃသစ္စာအရိယပုဂ္ဂိုလ်ရဲ့တဏ္ဍာမှာပဲဖြစ်တယ်ဒါလေးမှတ်ထားဘုန်းကြီးတို့ဘုရားရှင်ပုဂ္ဂိုလ်တဏ္ဍာမှာမဖြစ်ဘူး ဒီတော့သစ္စာလေးပါးမှာဖြစ်ချင်းပြည့်ချင်းရှုတယ်ဆိုတာဟာဝိပဿနာရှုတယ်ဆိုတာကဒုက္ခနဲ့သမုဒယသစ္စာနှစ်ခုလားရှုလို့ရတယ်မေဃသစ္စာရှုလို့မရဘူးဒါလေးမှတ်ထားပေါ့ပြီးတော့ခါကျဒီဖြစ်ပြအကြောင်းကျိုးတွေဒါတွေရှုရတော့ပေါ့ဗျာဒါလေးမှတ်ထားအဲ့ဒီတည်းမှာဘုန်းကြီးတို့ဒီမှာနည်းနည်းလေးပြောချင်တာပါလဲဆိုတတိထင်ပုံအချင်းရာ10ပါဒါဟိုဟိုတလောကဒကာယူကြီးတို့လည်းရုပ်ပြပါနော် ဒီယုံ nant တရားတွေပေါ်မှာတတိကပ်ပြီးရှုနေရင်ရုပ်သဘောတက်တက်နာမ်သဘောတက်တက်ပဲပေါ်လာတယ်။နတ္တတော်တတ္တဝမဟုတ်ဆိုတတိထဲမှာထင်ရှားရသိတတိတဲ့ညာနဲ့နာပုဂ္ဂလောပုဂ္ဂိုလ်မဟုတ်ဘူးနာဣတိမြို့သမီးလည်းမဟုတ်ဘူးနာပုရိသောမြို့သားလည်းမဟုတ်ဘူးနာအတ္တအတ္တကောင်ဝိညာဉ်ကောင်မဟုတ်ဘူးနာအတ္တနိယအတ္တရဲ့စိတ်ပိုင်းလည်းမဟုတ်ဘူးနာဟံငါလည်းမဟုတ်ဘူး နာမမငါရဲ့ဥစ္စာလည်းမဟုတ်ဘူးငါရဲ့ခန္ဓာကိုယ်လည်းမဟုတ်ဘူးနာကောစီတစုံတယောက်လည်းမဟုတ်ဘူးနာကတစီတစုံတယောက်ရဲ့အစိတ်ပိုင်းမဟုတ်ဘူးလို့တတိနဲ့ညာနဲ့ထင်းလာတယ်ခန္ဓာကိုယ်ရုပ်တဘာဝနာတဘာဝတက်တယ်ပဲဒါတွေမဖြစ်ဘူးလို့ထင်ရှားရသတိညာနဲ့သိသွားတာပါပဲနော်ရှုမှတ်တိုင်းရှုမှတ်တိုင်းထုံနာကပုဂ္ဂိုလ်တို့တ attva တို့စသဖြင့်ကင်းသွားသဘောကြည့်တယ်တွေ့နေဘယ်မှာတွေ့တယ်လဲဖြစ်တယ်လဲဆိုရင် ဘုန်းကြီးတို့များသောအားဖြင့်တော့ဉာဏ်ပိုင်းအနေနဲ့ပြောသင်္ခါရုပ္ပခဉာဏ်လောက်မှတွေ့တယ်ဒါမျိုးဝိသုဒ္ဓိဘက်ကတိကျညွန်ထားတယ်သင်္ခါရုပ္ပခဉာဏ်ကြတော့ဒီပုဂ္ဂိုလ်တော်တော်စားအချင်းဟာဆယ်မျိုးလုံးကအကုန်ပြောင်းသွားချုပ်အတ္တစိတ်သုံးသွားတယ်ဒါကိုတုံညတဝိပဿနာခေါ်တယ်ခုနဆယ်မျိုးမဖြစ်တာသင်္ခါရုပ္ပခဉာဏ်မှာပို့ထင်ရှားတယ်တဘာဝတရားတွေကိုရှုလိုက်လို့တုံညတ တုံညဆိုက်လာတဲ့ကဘာကောင်းဘာအကောင့်ထဲမှာဖော်လို့မရမတွေ့ရဘူးပုဂ္ဂိုလ်တ attva မတွေ့ရဘူးမြင်ရပဲဖြစ်ဖြစ်ကြားရပဲဘာဘယ်နေရာမှမတွေ့ရဘူးရှုမှတ်တဲ့နေရာမှာရှုမှတ်တဲ့ဟာလေနေရာမှာပဲဒီရုပ်တဘာနာမ်ကပျောက်သွားတယ်ကျန်တဲ့ခုနပုဂ္ဂိုလ်တ attva အလုံးဟာစိတ်သုံးနေဟောသဘောတရားတက်တက်ကြီးပဲလို့ဒီလိုနားလဲသဘောပေါက်တာပေါ့အဲ့တော့ဒီသစ္စာလေးပါဘုန်းကြီးတို့ချုပ်ပြောပါမယ်သစ္စာလေးပါကို သစ္စာလေးချက်တပြိုင်တည်းထက်သိပုံဆရာတော်ကတော့တော့သစ္စာလေးကိုသိသိတတ်တဲ့တတိသည်ဒုက္ခသစ္စာဒီဒုက္ခသစ္စာရဲ့အကြောင်းရင်းဖြစ်တဲ့ရှိရှိဘဝဖြစ်လာတဲ့လောဘတဏ္ဍသမုဒိယသစ္စာတရားဒီသစ္စာဒုက္ခနဲ့သမုဒိသစ္စာနှစ်ပါးတို့ရဲ့မဖြစ်ရချုပ်ရချုပ်ရနိဗ္ဗာန်និရောဓသစ္စာအဲ့ဒီချုပ်ကြောင်းမဂ္ဂင်၈ပါးမဂ္ဂသစ္စာ ပြောချင်တာတော့ရှုတိုင်းရှုနေတိုင်းဖြစ်နေတဲ့တတိယဒုက္ခသစ္စာအရိယာမေမေရသေးသေးဒီတတိယဒုက္ခသစ္စာတွေပါပဲနော်အမှတ်ရမယ်ဒုက္ခသစ္စာလောကီမေဃသစ္စာခေါ်တယ်။အသစ္စာ၄ပဲသစ္စာ၄ချက်ကခုနတပြိုင်တည်းထဲဘယ်လိုလုပ်သိတယ်လဲ။ဖြစ်ပျက်ကိုဖြစ်နေပြက်နေတဲ့ယုံ nant တရားတွေကိုခွန်ကြီးတို့ကဖြစ်လိုက်ပြက်လိုက်ဖြစ်လိုက်ပြက်လိုက်ဒါလေးရှုနေရတယ်ပေါ့။ နောက်ဆုံးဒီဖြစ်ပျက်တွေဟာလုံးဝဆုပ်သိမ်းချုပ်ငင်းရာပြုံးကလေးရောက်သွားတယ်အဲ့ဒါနေပါချုပ်ငင်းတဲ့သဘောလေးကိုသိသွားတယ်ဒါတော့တစ်ခုသိတာပေါ့ဗျာချုပ်ငင်းတဲ့နေတော်သဘောလေးကိုရောက်သွားချုပ်ငင်းသဘောသိရတော့ချုပ်ငင်းတဲ့ဖြစ်ပျက်နေတဲ့တရားတွေဆင်းရဲတွေပါလားဆိုတော့ဒါနားလဲသဘောပေါက်ဒါကြတော့ဘုန်းကြီးတို့သမုဒိယသစ္စာနော်ဟောဒါတွေကဆင်းရဲတဲ့တရားတွေပေါ့ ဒီပုံမှာတာရမဲ့တရားတဏမဖြစ်တော့ဘူးဗျာအဲ့ရတဏငြိမ့်သွားဒါကိုသမုဒိယသစ္စာသိတယ်မေဃသစ္စာဆိုခြုံငြိမ့်ရနေအောင်ရောက်သွားတယ်ရောက်တော့ပြန်လဲဆင်ញင်စဉ်းစားသိတယ်ဗောပိဿကနာညာနဲ့သိလိုက်တော့ခြုံငိမ့်နေတဲ့နေပါအာယုံသိသွားတဲ့အတွက်မေဃသစ္စာကိုယ်တဏ္ဍမှာဖြစ်သွားတာသိတာဗောဗျာအဲတော့နိဗ္ဗာန်ကတော့ဓာတ်ရိုက်မျက်မှောက်ပြီးပြီးတော့သိတယ်နိဗ္ဗာန်အာယုံဒီတော့အာယုံကို မျက်မှောက်ပြုပြီးတဲ့ကြံတဲ့သစ္စာတွေကတော့သူကိစ္စနဲ့သူပေါ့ဒုက္ခသစ္စာတော့ပန်ချသိပြီးတော့သိသွားတယ်သမုဒိယသစ္စာပယ်တဲ့နေနဲ့သိတယ်မဂ္ဂသစ္စာပွားတဲ့နေနဲ့သိတယ်ဒါမျိုးလေးမှတ်ထားမှာပေါ့ဗျာဒါကတော့ခွန်ကြီးတို့သစ္စာကဏ္ဍဒီလောက်နဲ့ပြီးမှာပေါ့ဗျာပြီးတဲ့အခါကျဘုရားကဒီနေ့မနေ့ညပြီးအောင်ပြောချင်တာဒီကြောင့်မို့ဒီမာသရိပ္ပံတုတ်ကိုပြီးခြင်းလို့အဲ့ဒီမှာတတိပ္ပံရဲ့အကျိုးတရားတွေ ဘုရားဟောပါတယ်သတိပဋ္ဌာန်တရားတွေဘလောက်ကျင့်ရမလဲဆိုခုနှစ်နှစ်ခုနှစ်နှစ်အမြဲမပြတ်ကျင့်နေလို့ရှိရင်ဘာရလဲဆိုရတ္တမေအနာဂါယိမေဖို့ရတ္တမေဖို့ဖို့ပေါ့ဗျာအနာဂါယိဖို့ရတ္တဖို့ပေါ့တမျိုးမျိုးရနိုင်တယ်ခုနှစ်နှစ်နော်ခဏတစ်ပြုတ်ကျင့်ရမှာခုနှစ်နှစ်ကျင့်ရမှာဆိုဆိုမြဲမြဲကျင့်ရမှာအဲ့လိုကျင့်ရင် နာဂိုင်းမဲ့နာဂိုင်းနာဂိုင်းပြီးဖို့ရတ္တမဲ့ရတ္တဖို့တမျိုးမျိုးရနိုင်တယ်နာဂံမိဖို့သုံးဖို့ရတ္တဖို့ယဟန္တာဖြစ်နိုင်တယ်နာဂံဖြစ်နိုင်တယ်ခုနှစ်နှစ်မကျင့်နိုင်ဘူးဆိုရင်ဘယ်လောက်ကျင့်ရမလဲဆိုတခါလျှော့ပေးတယ်ဖေဟာ6နှစ်ကျင့်6နှစ်ကျင့်လဲခုနယဟန္တာဖြစ်နိုင်တယ်နာဂံဟော6နှစ်လည်းမကျင့်နိုင်ဘူးဆိုကျိုးတော့လျှော့ရမယ်ဆိုတော့ရှိတယ်6နှစ်လည်းစောစောမြဲမြဲကျင့်ဘုန်းကြီးတော်မလဲလူဆိုရင်တော့ပုတ်ခတ်တော့ 6နှစ်မကျင်နဲ့9နှစ်9နှစ်ကနေဘုရားတပည့်ပြည့်နဲ့ချောလာ9နှစ်ကနေ4နှစ်4နှစ်ကနေ3နှစ်3နှစ်နှစ်တစ်နှစ်ပေါ့အဲတစ်နှစ်ကိုတော့စိုးစိုးမြဲမြဲကျင့်ဒါဆိုရင်ခန္ဓာယာနာဖြစ်နိုင်တယ်နာဂံဖြစ်နိုင်တယ်ဟိုအဲ့လောက်မှမကျင့်နိုင်ဆိုခုနှစ်လခုနှစ်လကျင့်နိုင်တယ်စိုးစိုးမြဲမြဲကျင့်ရမှာနော်အခုလိုပြလိုက်ရလိုက်လုံးလုံးလုံးလုံးရမရဘူးစတက်ကိုကျင့်ရမှာနေရောညရောမပြတ်ပေါ့ဗျာ ဟိုဝေဘူးဆရာတော်ကြီးမိတ်နေဟာဘုန်းကြီးကပြောဘူးပါဝေဘူးဆရာတော်ကြီးကတရားကျင့်လို့ရင်ဒီနေ့ဒီ9နာရီနဲ့သင်ပေးတယ်ညလည်းမေ့ရဘူးနောက်ရ9နာရီရောက်မှအဲ့ဒါကိုတစက်ခေါ်လာတရားစီဟုတ်လားဒေါက်တာမျိုးသားကျော်ဘယ်နှဆက်ရပြီလဲအညလည်းမေ့ဖ ೇನೆ ကြည့်ဒီနေ့ညနေနောက်ရဒီလိုညနေ9နာရီရောက်မှတစက်ခေါ်လာဟုတ်လား အဲလေးဝါကြီးဘယ်နဲ့ဘယ်နဲ့စရပြီလဲဝေဝီဆရာတော်ရလို့မေးတော့လို့မောင်တော်မြစင်တို့ကသွားပြီးတော့အထုတ်လို့ဆရာတော်ရပြီးတော့တပည့်တော်သူသွားအထုတ်လိုက်တစ်ရက်မှမရဘူးကတော့တပည့်တော်လည်းညံ့ကြတော့မိဘနဲ့မှတ်ပါပဲဆိုတော့ငါတော့တစ်ရက်လောက်တော့ရအောင်ကျင့်ပါပဲဆိုနာရလေးမိမိမှတ်လိုက်တာအိပ်ပျော်သွားတဲ့ရက်ကများဒါတော့ကြာတော့ရှက်လာတော့ပြန်ပြေးလာဆိုတိတ်တော့မလွယ်ဘူးအဲ့လိုဆက်တိုက်ကျင့်ရမယ်နော် ကျင့်ရင်ဘုရားအမခံထားတယ်ခုနှစ်လအေးခုနှစ်လများသေးတယ်ဆိုတော့ဒီမှာဘုရားအိမ်မှာလည်းရှော့သွားပြန်တယ်6လ6လမကျင့်နဲ့9လနော်တဖြည်းဖြည်းနဲ့ရှော့သွား9လတို့4လတို့3လတို့2လတို့1လတို့တလမကျင့်နိုင်ဘူးဆို15ရက်ပေါ့15ရက်မကျင့်တော့9ရက်တယ်လို့တဖြည်းဖြည်းနဲ့ရှော့ချတာဆောဆောမြဲမြဲကျင့်ရမှာနော်ခုနဝေဝဆရာတို့ကြီးတော့အမခံထားတယ် အဲ့လိုတဇတ်တာရအောင်ကျင့်ပါတဲ့အင်္ဂိုက်ထားမျိုးမဖြစ်အောင်နော်အိပ်ပျော်တာမျိုးမပြောင်းနာရမီပြီးငိုက်ပြီးအိပ်ပျော်သွားတာမျိုးလည်းတဇတ်မရအောင်မိဖဲနဲ့ကိုတင်းတင်းရင်းနဲ့စိတ်ကြည်ကြည်လင်လင်နဲ့မှတ်နိုင်ရမှာဟူစရာတဇတ်လောက်တော့ရအောင်ကျင့်ကြည့်ပါတဲ့ထူးကိုထူးခြားစရာမဝူဆရာရလို့မိတ်တာဒါလည်းကျမ်းမာကြီးလည်းကောင်းမှာနော်အဲ့ဒါကတော့ဒီတတိပ္ပာအထုတ်ခြင်းအကျိုးပေါ့အ ਨੇ ဆုံး9ရက်လောက် စောစောမြဲမြဲနေညမပြအထုတ်နိုင်ရင်တဲ့နာဂံလည်းဖြစ်နိုင်ပါတယ်ရဟန္တာလည်းဖြစ်နိုင်မှာတမျိုးမျိုးဖြစ်နိုင်တယ်ဒါမိတ်သွားတယ်ပေါ့ဗျာအဲပြီးတော့မှသတိပဋ္ဌာန်ကျိုးဒါကတော့အထုတ်ခြင်းကြောင့်ရလာမယ်မညာဖွညာကျိုးနောက်တစ်ခုကအဲ့လိုမညာဖွညာမရသည့်တိုင်ဘုန်းကြီးတို့တွေဒီသတိပဋ္ဌာန်တရားတွေအထုတ်နေမယ်ဒီချိန်မှာသိရေးကြည့်ပါလေတတ္တနာဝိသစိတ်တွေစင်ကြယ်အတန့်ရှင်းစေပါတယ် တတိပ္ပဏစောစောမြများတို့စိတ်တည်ကြည်လင်းနေတယ်နော်တကယ်တော့အထုစိတ်ကြည်လင်းတယ်နောက်တစ်ခုကဘာပြောလဲတောကပရိဒီဝနာတမတေကမာယဆိုရင်နာတွေငိုကြွေးရတာတွေလွတ်မြောက်ပါတကယ်တော့ရှုမှပေါ်လာရင်ဒီစိတ်လေးတော့ပေါ်ပြီးပြောင်းမြင်အောင်ရှုရတယ်ခုနစိတ်တွေစင်ကြဒေါသစိတ်ပေါ်လာဒေါသစိတ်ပေါ်ပြီးပြောင်းအဲ့လောက်ထိကြည်ရလောဘစိတ်ပေါ်လာပေါ်ပြီးပြောင်းမြင်အောင်ကြည်ရဒါတွေကကြတော့မပေါ်တော့စိတ်စင်ကြယ်သွားလိမ့်မယ် စိုးရင်စရာပူဆွေးစရာတွေကျုံလာတယ်တိုင်းပြည်အတွက်လူမျိုးအတွက်ရှုမှတ်ကိုတတ်နိုင်တာလို့ကိုစိတ်ကိုလည်းငြိမ်းအောင်ပြန်တော့နောက်တစ်ခုဗာမိတ်တာဒုက္ခဒေါမနတာနာအထင်ကမာယကိုဆင်းရဲဆစ်ဆင်းရဲတွေချုပ်ပြောက်သွားတယ်ဒီတရားတွေကျင့်တယ်နော်လောကမှာဆင်းရဲနှမျိုးရှိတယ်ကိုဆင်းရဲတာစိတ်ဆင်းရဲတာတစ်ခုလုံးကကိုဒုက္ခပေးတယ်နော်ကိုဆင်းရဲလည်းဒုက္ခပေးတာပဲစိတ်ဆင်းရဲလည်းဒုက္ခပေးတာပဲ စိတ်ဆင်းရဲတော့မစားနိုင်မတော့နိုင်ဖြစ်မစားနိုင်မတော့နိုင်ဖြစ်တော့လေယောဂတွေဖြစ်ပေါ့ဗျာအဲစိတ်ဆင်းရဲတာတွေဘာတွေကတော့ဘုန်းကြီးအနာဂံဖြစ်မှပြောက်တယ်တရားအထုတ်ဒီချင်းကတော့သောတာပန်လည်းဖြစ်တာပဲသရဂံလည်းဖြစ်မှာပဲအနာဂံဖြစ်မှာစိတ်ဆင်းရဲပြောက်သွားတာအနာဂံနာဂံတို့ယဟန္တာတို့ဒီကြတော့စိတ်ဆင်းရဲမဖြစ်တော့ဘူးဗျာဒါပေမဲ့လို့အဲ့ဒီအနာဂံယဟန္တာများလေယောဒီယုတ်ခန္ဓာကိုယ်ကြီးရတော့ကိုယ်ဆင်းရဲဖြစ်တယ် အဲ့ဒါမှတ်တာကိုစင်းရတော့ဖြစ်နေတယ်အနာဂံပဲဖះလည်းဖြစ်တာလေကိုစင်းရနောက်ဆုံးဝန်းသွားတဲ့အခါမှာကုသီနာရောက်မနှဲကြွားဇန်တမာဘာနဲ့ကြွားရင်တော့ချမ်းသာတာပေါ့ဒါပေမဲ့လို့တတ္တဝါတွေကိုဟောဖះတို့လည်းဒီလိုခန္ဓာကိုယ်ရဲ့ဆင်းရဲဖြစ်တတ်ပါလားဆိုသိအောင်ပြပါဒီတော့ဒီလိုမှတ်ထားမယ်နော်ဒီတော့ဒီကိုယ်ဆင်းရဲတွေစိတ်ဆင်းရဲတွေချုပ်ငြိမ်းခြင်းဒီအားကိုရှုမှတ်ရမယ်ဒုက္ခ ကိုဆင်းရဲပေါ်လာမှဆေဆင်းရဲပေါ်လာမှဒါတွေချုပ်ပြောင်ငြိမ့်တော်မှဘလောက်ဒီမှလဲညာရတတည်းမဲ့ညာဖွညာရအောင်မှနိဗ္ဗာန်ရအောင်မှရအောင်နိဗ္ဗာန်နဲ့သစ္စည်းကရိယာရနိဗ္ဗာန်ကိုမျက်မှောက်ပြမျက်မှောက်ပြုတယ်ဆိုချုပ်ငြိမ့်တဲ့နေရာတွေကိုပြုံးလဲရောက်ပါငြိမ့်တဲ့သဘောတွေကိုရောက်ပါတာမဲ့ညာဖွညာရအောင်အဲ့ဒါကိုပြောအဲ့လိုရောက်တော့ကျင့်အောင်အဲ့လိုဟောလိုက်တဲ့အခါကျတော့အတ္တမနာတေဘေကုဘဂဝါတော် ဘာတိတံဘိနံထုံတိဒီမာသရိပဒံသုံးဟောပြီးမှာယဟန်3000ယဟန္တာဖြစ်တယ်အထကရာမှတ်တမ်းတင်လာတာနော်ဘုန်းကြီးတို့ဒီဒီမာသရိပဒံသုံးမှာတော့မပါဘူးနော်နည်းနည်းလေးမဟုတ်ဘူးနော်ယဟန်ယဟန်3000ယဟန္တာဖြစ်သွားဒီသိပြီနော်ဒီကျင့်တာလည်းပါတာပေါ့ဗျာဒီလိုတော့မဟုတ်ပါဘူးနော်အဲဒီနေ့ခုတို့ဘုန်းကြီးတို့ဒီမှာတနားရီခွဲလောက်ကြာသွားဒီတော့ကပြီးအောင်ပြောခြင်းလို့ နောက်တစ်ပတ်ကြလဲကြာကြီးပြောင်းတခြားတရားတွေဟောလို့ရအောင်ဒီနေ့ဟောပြောဆွဆုံးပါတယ်မာသရိပလံသုတ်တန်တရားတော်ကိုမြောက်တရားတော်ကြီးကိုကြားနာတဲ့တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။